ကြဗုဒ္ဓသူခေါ်မှပဲလို့စိတ်ဒုက္ခနောက်တော့ဒီမှာဒီတည်းဟောပြီးရင်တော့ဒီကဟောရမှာမဟုတ်ဘူးသွားဒီသွားနဲ့ဆက်ပြန်နေဖြစ်ဘူးလို့ကနည်းနည်းချင်းနည်းချင်းဟောမှဒီငရုံသစ္စာလေးပါးတရားဟောမှပဲလို့သစ္စာပြီးသစ္စာလေးပါးတရားဟောလို့ဆံမှုကလေးတွေလည်းပဲသိအောင်မှရှင်းပါလို့ပြောတာငါကောင်းပါလားသစ္စာလေးပါးတရားတော်လို့ နမေတ္တာထားအဲ့ဒါသမစကြာသုကစပြီးတော့ဟောပြထားတဲ့တရားတွေကလည်းမြင်ကောင်းမှသစ္စာ၄ပါးမြတ်ဖရာပိုင်းခြားကိုယ်တိုင်သိပြီးရင်တတိတို့အားထိုတရားပိုင်းခြားသိအောင်ဟောခဲ့သည်ဒါသုတ္တံဒေသနာတော်မှာလာ ဒါဒေသနာတော်မဌာနမှာလာပါတယ်ဘုရားသောဘုရားဘောရရဲ့သမာဓိသေးသည့်ရာဂုဏ်တွေကိုဖော်ပြတဲ့တရားပါပဲနန္ဒသောဘဝသမထာသမန္တိသေတိနန္ဒသောဘဝသမထာသမန္တိသေတိဒီနသောဘဝသမထာသမန္တိသေတိပရိနိဗ္ဗာန်သောဘဝပရိနိဗ္ဗာန်သမန္တိသေတိဆိုတာအမှန်တန်ကောင်းတဲ့ဘုရားဂုဏ်တွေပါပဲဒီကအမြဲတမ်းဘုရားရှိခိုးတိုင်းရှိခိုးတိုင်း အဲဒီခုံနေနဲ့အာရုံပြုပြီးတော့ရှိခိုးနေရတယ်ငကောင်းတယ်ဒီမှာတော့အစားဆုံးသဘုံပါဘုဒ္ဓသောဘဂဝါဘောရယဓမ္မဒီသိတိသောဘဂဝါဘုံတော်ကြောင့်ပါနေပြည်စုံတော်မူသောထုံရစွာဘုရားကိုဘုဒ္ဓသိတင်သိတဲ့စွာဘုရားကိုဘောရတိုင်းသိတော်မူပြီးဖြစ်၍ဘောရယမိမိလိုပင်ဝိညာဉ်သာတဝါတို့အားလည်း အလားတူသိကြပါစေရင်ကျွမ်းမှာဓမ္မတရားကိုဒီသေးဒီဟောကြားတော်မူခဲ့ပြီမြတ်စွာဘုရားသိရင်သိတဲ့တရားတွေကိုကိုယ်တိုင်သိပြီးတော့တရားအဲဘုရားတတိဘုရားတရားတော်ယုံကြည်လေးစားလိုက်နာမဲ့ပုဂ္ဂိုလ်တွေကိုမိမိလိုပဲဉာဏ်နိလမှနေပြီးပြီးတော့ဉာဏ်ရည်ချင်းအားထုတ် အထုတ်ပြီးတော့အမြင့်အမြတ်ဆုံးဖြစ်တဲ့တရားတွေရအောင်သစ္စာတွေပါတရားတွေပြီးပြီးရှင်းတာသမင်းနဲ့နိဗ္ဗာန်တရားရောက်အောင်မြတ်စွာဘုရားဟောခဲ့တယ်အဲဒီဘုရားသောကဘောဓသမန်ဖြစ်တဲ့နာနေရခွန်ကြီးကနိုင်ငံနေသွားတာဟောတဲ့ခါတည်းဒီပုဂ္ဂိုလ်ရတဲ့အမြဲချက်ပြီးဟောနေတာပါအမှန်ကောင်းပါလားအဲ့ဒါကတရားဆောင်မှုကလေးစီတာ သစ္စာ၄ပါးမြတ်တရားပိုင်းခြားကိုယ်တိုင်သိပြီးနဲ့မြတ်စွာဘုရားကိုယ်တိုင်သိတယ်ဆိုသစ္စာ၄ပါးအပြင်လည်းပါပါတယ်ဒါပေမဲ့သစ္စာ၄ပါးကတွင်ရင်ဖြစ်တဲ့သစ္စာ၄ပါးမြတ်တရားပိုင်းခြားကိုယ်တိုင်သိပြီးရင်မြတ်စွာဘုရားသစ္စာ၄ပါးတရားတွေကိုကိုယ်တိုင်သိပြီးတော့ဟာတပည့်တော်အာထုတရားပိုင်းခြားသိရဟောခဲ့တယ်တပည့်တွေလည်းပဲမိမိတို့ရဲ့အဲဒီတရားတွေကို ပိုင်းခြားပြီးပြာပိုင်းခြားပြီးတော့ပိုင်းခြားဆိုတော့ပိုင်းနိုင်နိုင်နိုင်ပြည်စုံစုံမမကံကသိရအောင်မြတ်စွာဘုရားဓမ္မစကြာဒုက္ခစပြီးတော့ဟောခဲ့တယ်။နိုင်သာလေးခမူလေးရစောစောရတယ်စိတ္တမှုခွင့်ရ။အဲဒီအောင်မှာကျဆွဲလေးထည့်ထားတာအဒီနိကမှာအဒီနိကမှာခမူလေးတွေရေးထားတယ်။ခမူလေးရစောစောရတယ်မရေးရသေးဘူး အဲဒါရေးရတာကိုအခုနည်းနည်းပါးပါးလည်းသာပေးဆောင်မှပြင်ပါပါလို့ပြောပြီးတော့ဘုရားတိုက်ကြနေပါပြီးတော့လည်းဘုရားလည်းသိအားရမို့ဘုရားလာလိုက်ဘုရားလက်ခံပြီးတော့နည်းနည်းပြောရတယ်ဒီလိုပြောရတယ်ဗာနဲ့လူတွေကပြည့်ပြည့်နေတယ်အဲဒါဒါရယ်20ကျော်လောက်တော့ရပါတယ်အဖွဲ့မှာတော့ဒါတွေကိုဘယ်လိုမျိုး ကုလို့ရိုက်လို့ရတယ်ကမသိဘူးရလို့ရင်အဲဒီဆိုရင်ကောင်းမှာအဲဒီဒါလေးဆိုရမယ်သစ္စာလေးပါသစ္စာလေးပါမြတ်ဖရာမြတ်ဖရာတိုင်းချကိုယ်တိုင်သိပြီးလင်တိုင်းချကိုယ်တိုင်သိပြီး သစ္စာလေးပါးသစ္စာလေးပါးမြတ်ဖျားမြတ်ဖျားခိုင်းချကိုယ်တိုင်ကြည့်ကြည့်ရင်သစ္စာကိုယ်တိုင်ကြည့်ကြည့်ရင်သစ္စာလေးပါးသစ္စာလေးပါးမြတ်ဖျားမြတ်ဖျားခိုင်းချကိုယ်တိုင်ကြည့်ကြည့်ရင်သစ္စာကိုယ်တိုင်ကြည့်ကြည့်ရင်သစ္စာလေးပါးမြတ်ဖျားခိုင်းချကိုယ်တိုင်ကြည့်ကြည့်ရင်သစ္စာလေးပါး စာ၄ပါးတရားတွေကိုယ်တိုင်ပိုင်းခြားပြီးတော့ဗမေနေနေပြီးတယ်ဘယ်လိုပြီးတော့ဆိုခါတိုင်းနဲ့ဟောနေကြပါပဲတရားတရားပြင်းမဲ့ညမှာဘုဝေနိဝါဒခြေဝဟောင်းတွေကိုဆင်ញင်ပြီးတော့ပြီးတဲ့ညာနဲ့ခြေဝဟောင်းတွေဆင်ញင်တဲ့ခြေဝစိတ်ကူနဲ့လောကအကုန်လုံးကြည့်ပြီးတော့လည်းပဲမြတ်စွာဘုရားပြီးတော်မူတဲ့တတ္တဝါတွေသေးသေးပြီးဘဝသေးသေးဖြစ်တာတွေဟိုဘဝရောက်ပြီးဘဝရောက် ချို့ဘဝတွေဘုံနေနားလည်တဲ့ပုဂ္ဂိုလ်တွေကသူတို့ကလူနဲ့တိရစ္ဆာန်လောက်ဒါလောက်ပဲသူတို့ကအပြီးမှယူထားတယ်ဒီပြင်ဟာတွေမရဲစွာတွေလည်းသူတို့ကတွေ့တာမဟုတ်တော့မရဲလည်းမရှိဘူးစားတာတွေရှိတယ်ရှိတယ်တော့သိတာလည်းမတွေ့တော့သိတာလည်းမရှိဘူးလို့ယူဆတာတွေရှိတယ်နာပြည်တွေဓမ္မပြည်တွေဆိုသူတို့ကသိတာမှမဟုတ်ရောက်တာမဟုတ်တော့ဒါလည်းသူတို့ကမရှိဘူးအောင်မယ် ဘုရားအလောင်းတော်ကတော့အဲ့ဒါတွေဘုရားမဖြစ်ခင်ကတွေ့ပြီးလာတာတွေပါဒီဆိုရပြင်နေတဲ့အခါတိုင်းလောကအကြောင်းအရာအကုန်ပြီးအဲ့ဒါတွေကိုယ်တိုင်သိပြီးတော့ဒီဘုရားဖြစ်မဲ့ညသဆုံလာခြင်းနေညမနေ့လင်းကနေ့အဲဒီတော့ဒီရက်နေ့မနေ့လင်းကနေ့ပြောင်းသဆုံလာခြင်းညလို့ခေါ်ရတယ်ဆီရသုံးလုံး အဲဒီယနေ့နည်းနည်းလင်းကနေ့အာရုံတက်ခါနေ့အဲဒီအတွင်းမှာတရားအထုတ်ပြီးတော့တရားဖြစ်တာတရားထုတ်တာကလည်းဥပါဒณะခန္ဓာ၅ပါးဆိုတဲ့ဒုက္ခသစ္စာတရားတွေပါပဲဖြစ်ပြနေဒုက္ခသစ္စာတရားတွေအဲဒါကြီးမှန်နေပြီးအောင်ရှုပြီးတော့ဒီဝဒနာများဆင်းနိုင်တဲ့ဒီမင်းရဲ့ခင်ဗျာနေဆင်းနိုင်ရောက်အာရမဏကိုရောက်ဘုရားဖြစ်ခဲ့တာကိုအဲဒါသစ္စာ၄ပါးမြတ်တရား ပိုက်ချကိုယ်တိုင်ပြီးတယ်ဝိပဿနာရှိတော့မှလည်းပဲသိတဲ့လောက်တော့သိတာပါပဲနောက်တော့ရိယာမဲ့ဖို့ရောက်တဲ့ခါကျပြည့်စုံပြီးတာပေါ့ရာသမဲ့ဖို့ရောက်တော့အကုန်လုံးပြီးဘုရားမှာတော့အာမကိုလူလေးလေးကြီးအကုန်ပြီးတာပါအကုန်လုံးပြီးတာသစ္စာလေးပါမြတ်တရားသစ္စာလေးပါမြတ်တရားပိုင်ချကိုယ်တိုင်ပြီးပြီးတယ်သစ္စာလေးပါတရားမြတ်စွာဘုရားကိုယ်တိုင်ပြီးပြီးတဲ့အခါမှာကိုယ်တိုင်ပြီးပြီးမှဟောတယ်လို့ဆိုလိုပါတယ် တပည့်တော်အားထိုတရားပညာပြီးဟောခဲ့သည်ဆိုရမယ်တပည့်တော်အားတပည့်တော်အားထိုတရားထိုတရားပညာပြီးအောင်ဟောခဲ့သည်ပညာပြီးအောင်ဟောခဲ့သည်တပည့်တော်အားတပည့်တော်အားထိုတရားထိုတရားပညာပြီးအောင်ဟောခဲ့သည်ပညာပြီးအောင်ဟောခဲ့သည်ကြည်တော်အားဘုတရားဘုရားဆန်းချသည်အောင်ဟောခဲ့သည်ဆန်းချသည်အောင်ဟောခဲ့သည်ကြည်တော်အား သိတဲ့တရားတွေတရားတွေမြတ်စွာဘုရားကိုယ်တိုင်သိပြီးတော့ဟောခဲ့ရာမိမိလိုသိရအောင်မိမိရတဲ့တရားဓုတွေလည်း ညပြီးတော့တရားရဲ့အကျိုးတွေလည်းပဲမိမိရတယ်လို့ပဲရကြပါစေလို့ဆင်းရဲခသိငြင်းကြပါစေလို့မြတ်စွာဘုရားဒီတရားတွေဟောခဲ့တာဒီရာစဉ်းစားကြည့်ရင်အမှန်တော့ကိုကြီးညိုစရာကောင်းပါလေဘုရားသောကဘောဟောတာကသမာဓိတိတရားဟောတဲ့တရားတွေအေးငါတို့တရားလိုပဲကျင့်ပြီးတော့တရားသိတယ်လို့ပဲသိတဲ့တရားတွေသိအောင်လို့ဟောတာပဲဟောထားတဲ့တရားတွေပဲလို့ အဲဒီလိုသဘောပေါက်နားလည်ပြီးတော့တရားတရားတွေကိုလိုက်နာပြီးကျင့်ကြအနာကောင်းပါလေအနာကောင်းပါလေအဲဒါကဘာတွေတုံးဆိုလို့ရှိရင်သစ္စာလေးပါးတရားတွေပဲသစ္စာလေးပါးတရားသိအောင်အားထုတ်ရတယ်အဲဒီလိုစကြသူထဲမှာဟောတာတာရှိပါလေဒုက္ခသစ္စာကိုဒုက္ခသစ္စာကိုပိုင်းခြားပြရမယ်တရား ပရိညေယတရားပဲသစ္စာတရားသောတော်ကရပြီတဲ့ဒါခောဒါခောပဏိတံဒုက္ခအရိယသစ္စာပရိညာတိမေဘိက္ခုပုဂ္ဂိုလ်အနန္တတုမေစုသက်ခုံဥဒ္ဒဘာတိညာနာဥဒ္ဒဘာတိပညာဥဒ္ဒဘာတိဝိဇ္ဇာဥဒ္ဒဘာတိအာလောကဥဒ္ဒဘာတိဆိုပြီးမစက်ရတဲ့တည်းမှာရှိတဲ့ဒီလိုတရားတရားရတဲ့ပုဂ္ဂိုလ်တွေတရားတွေနှုတ်တရားပြီးတော့ဆိုတော့ နည်းရိပဲတော့ပေါ်ခြင်းမပေါ်ပါပါဠိကျမ်းမှာတတ်တဲ့ပုဂ္ဂိုလ်တွေတော့နည်းရိပဲပေါ်ပါတယ်ပေါ်ရင်လည်းဆရာနာနာတော့ပြီးဘူးသိတော့မလွယ်ဘူးလို့ဆိုတချို့တကယ်ဆရာတို့ကြီးရပြီးတော့နေနေလို့တရားပဲလို့အားထုတ်ရမယ်ဆိုတော့ဘာဝဆရာကိုမသိကြဘူးအဲ့လိုဖြစ်နေတယ်ဆိုတာဒါခေါမဏိတဒုက္ခအရိယသစ္စာဟောရှင်ဒီက ဒါဒုက္ခသစ္စာပဲလို့อืมသစ္စာတရားမှာကိုယ်ပိုင်ဉာဏ်မြင့်သိတဲ့အကြောင်းအဲဒီဒုက္ခသစ္စာတရားပိုင်းခြားသိရမယ်တရားပဲပိုင်နိုင်နိုင်တယ်ကိုယ်တိုင်တွေ့ပြီးတော့ပိုင်နိုင်နိုင်သိရမယ်တရားပဲအဲဒီလိုသစ္စာတရားမှာဉာဏ်ပြည့်တယ် သာခောကဏိကံဒုက္ခအရိယသံပရိညာတိမေဘိက္ခုပုဂ္ဂေနာနုပစ္စတမေတုဒီကမကြောက်ဝိစေတရားပဲဒီကဘုရားအလောင်းမကြောက်ဘူးဒီကအာပိုင်းခြားသိရမယ်ဒုက္ခသစ္စာတရားဆင်းရဲတရားတွေလည်းဆိုမသိရဘူးရှင်းတော့မကြောက်ဘူးတဲ့အဲဒါတွေအခုသိတယ်ဒါပိုင်းခြားသိရမယ်တရားပဲဘယ်နဲ့နေနေသိချာပြီးတော့သိရမယ်တရားပဲ သက်ခုံဥရပါရီညာနာဥရပါရီသက်ခုမျက်စိလည်းဖြစ်ခဲ့သည်ညာနာပညာလည်းဖြစ်ခဲ့သည်မျက်စိနဲ့ပညာနဲ့ဆိုအတူတူပါပဲမျက်စိကအရာသုံးစကားနဲ့အပညာကိုမျက်စိနဲ့မြင်တယ်တရားကိုမြင်တယ်သိတယ်ဆိုတော့ပြောပြတာရှိတော့အဲ့လိုမျိုးနဲ့ဉာဏ်ကိုပဲမျက်စိတော့ဟောတာဒီသာနာတိုင်းမှာလည်းသက္ကုကရဏဉာဏကရဏဟောခဲ့တာရှိတယ်အတူတူပဲ ဒါကလည်းဖွင့်ထားတဲ့သကုကရဏီဖွင့်ပြီးတော့ညာနာကရဏီကသကုကရဏီရဲ့ပရိရတဲ့ဒါထပ်ပြီးတော့ဖွင့်လာအတူတူပဲဆိုပြီးတော့ဖွင့်လာအတူတူပါပဲသကုမျက်စိဆိုတာပဂရိယုတ်ကမျက်စိမဟုတ်ပါဘူးအသိဉာဏ်မျက်စိပါအသိဉာဏ်ကိုမျက်စိမျက်စိနဲ့မြင်သင်ကြားသိရတယ်လို့ပဲအသိဉာဏ်ကသင်ကြားပိုင်ပိုင်နဲ့နဲ့ဖြစ်တာပေါ့ အဲဒါကြောင့်အဲဒီဒုက္ခသစ္စာတရားတွေပိုင်းခြားသိရမယ်တရားလို့သက္ခုမျက်စိခေါ်တဲ့ဉာဏ်အသိဉာဏ်နဲ့ဖြစ်ခဲ့ပြီတဲ့အဲပညာဥဒ္ဒဘာတဲ့ဝိဇ္ဇာဥဒ္ဒဘာပညာကလည်းအတူတူပဲဉာဏ်နဲ့ဝိဇ္ဇာဆိုတာကလည်းပဲသူကြသည်တဲ့ဉာဏ်ဉာဏ်နဲ့အတူတူပါပဲဘုံလုံးသက္ခုဉာဏပညာဝိဇ္ဇာဒါရီယား အသိဉာဏ်ကိုဟောထားတာတွေပါလဲသုံးခုတွေကြောင်းသုံးခုတွေထပ်ပြီးတော့ဟောထားတာအာလောကဥဒ္ဓဘာရီအာလောကဆိုတာကလည်းပဲအယောင်လင်းများနဲ့တွေ့ရတယ်လို့ပဲလင်းလင်းအဲသင်္င်လင်းလင်းတွေဆရာသိတာကိုညီပြီးတော့ဟောထားတာဒါလည်းအသိဉာဏ်ပါပဲအကုန်လုံးသိဉာဏ်နေဒါတွေဟောခဲ့တယ်အဲ့ဒါဟာ ဒီဘောရောနဲ့ဆိုပြတာမဟုတ်ပါဘူးပြည့်တင်ပြရတယ်လည်းဒီတိုင်းပဲအာယုပါရီတော်အာယုပါရီတော်မှာအဲဆရာမစကြတရားအတိုင်းသိဖို့ဟောဖို့လည်းကြပြီးတော့ဒီရင်ပုဂ္ဂိုလ်တွေလည်းပြည့်တင်ပြရတယ်လည်းပြန်ကြည့်တဲ့အကြောင်းအတိုင်းမြတ်စွာဘုရားဟောထားတယ်အဲမြတ်စွာဘုရား မြတ်စွာဘုရားကြီးကဒီလိုပဲတဏှာတအနာတမြတ်စွာဘုရားကြီးကဒီလိုပဲဒုက္ခသစ္စာတရားပိုင်းခြားသိရမယ်တရားပဲတိုင်းနဲ့နဲ့ပြရမယ်တရားပဲလို့အသိဉာဏ်လေးသိခဲ့တယ်ဒါရင်သိရမယ်တရားပဲနဲ့ပြီးရတော့ဆိုမဟုတ်ဘူးအဲသာခောမဏိတံဒုက္ခအရိယစံပရိညာတံပိုင်းခြားသိပြီနောက်တော့သူဆက်ပြီးတော့အထုတော့ပြီးတော့ပြီးသွားတာပြီးပြီးသားဖြစ်တယ် ပြည့်စုံသွားပြီအရာဒနာထူရောက်တော့တရားပြည့်စုံသွားအဲဒီလိုပညာနဲ့ဖြစ်ခဲ့တဲ့အဲဒုက္ခသစ္စာနဲ့စပြီးတော့ဟောတာနောက်သမုဒယသစ္စာနဲ့စပြီးတော့ပဟာတာဘဗယမယ်တရားမြေရောသစ္စာနဲ့စပြီးတော့မျက်မှောက်ပြရမယ်တရားမေဃသစ္စာနဲ့စပြီးတော့မိမိတဏ္ဍာဖြစ်စီရမယ်ပွားစီရမယ်တရားအဲဒီသစ္စာလေးပါးတရားကိုအသီးအသီးဝေဖန်ပြီးတော့ဟောထားပါတယ် အဲ့ဒါဒီမှာအတူတူမှတ်ရအောင်လို့ဒုက္ခသစ္စာဆိုဆင်းရဲအမှန်တရားပဲဒုက္ခသစ္စာဒုက္ခဆင်းရဲကိုသစ္စာမှန်တာဒုက္ခသစ္စာဆိုတဲ့ပါဠိဗမာလိုဆိုလို့ရှိရင်ဆင်းရဲမှန်တယ်ဆင်းရဲစစ်ဆင်းရဲမှန်ဆင်းရဲစစ်ဆင်းရဲမှန်နေရပါရုံဆိုလို့ရှိရင်ဇာတိပိဒုက္ခစသည်ဖြင့်အကျေလဲဟောပါတယ်ကျင့်ကြံပါခြင်းတော့ဥပါဒณะခန္ဓာ၅ပါးတဲ့ ဆိုတော့ဇာမယံပြောဥပဒနာခဏ၅ပါးမြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သားတို့အနေနဲ့ဆွဲလန်းနိုင်ဆွဲလန်းနိုင်တဲ့ယုံနာတရားတွေကိုဥပဒနာခဏလို့ခေါ်တဲ့ယုံနာတရားတွေတတ္တဝါတိုင်းတတ္တဝါတိုင်းမှာအဲဒီယုံနာတရားတွေရှိနေတာရှိလို့အဲ့ဒါတွေကိုဆွဲလန်းနေကြတာအဲဒီလိုဆွဲလန်းနိုင်တဲ့ဆွဲလန်းနိုင်တဲ့တရားတွေ အဲဒီလိုဆွလန်းနိုင်တဲ့တရားတွေကိုမှန်တိုင်းတရားရှိရမြဲတဲ့ချမ်းသာတဲ့ပုဂ္ဂိုလ်သတ္တဝါအနေနဲ့အထင်မှားယူမှားပြီးစွဲနေတဲ့တရားတွေတကယ်ဖြစ်ပြနေတော့ဖြစ်ပြနေတာတွေကိုကိုယ်တိုင်တွေ့ရတယ်မမြဲတဲ့တရားပဲအဆင်းရဲတွေပဲအတ္တမုတ်တဲ့သဘောတရားမျှတယ်ဆိုတော့ကိုယ်တိုင်ကြည့်ရတယ်ကိုတရားထုတ်တဲ့ဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်ကြည်ကြံမလားဆိုရင်ကိုယ်တိုင်တရားသိတာဘုရားဟောတဲ့အတိုင်းပဲဘုရားဟောတဲ့အတိုင်း ဥပါဒနာခန္ဓာခေါ်တဲ့ယုံနာတရားတွေရဲ့အဖြစ်အပျက်ကိုသိအောင်ရှင်းတော့ဖြစ်ဖြစ်တွေခါလည်းသိတာပဲမိစ္ဆာဒိဗ္ဗာနာလည်းအကုန်သိတာဒါလည်းမကပါဘူးဝိပဿနာဉာဏ်လေးကိုသင်တိုင်းအကုန်တွေ့တာအရိယာမဉာဏ်ဖွဉာဏ်နဲ့လည်းထိုက်တရားဆိုတာပါရမီရှိတာအကုန်တွေ့တာပဲအမှန်ကောင်းပါလေအဲဒါကိုအကျိုးကျုံမှားရအောင်ဒုက္ခသစ္စာဆင်းရဲအမှန်တရားဆင်းရဲအမှန်တရားဆိုတာပါတယ်ဖြစ်ပြနေတဲ့ယုံနာတရားပဲဥပါဒနာခန္ဓာဆိုဖြစ်ပြနေတဲ့တရားကြီး မြင်နိုင်ကြားနိုင်နားနိုင်စားတဲ့တွေ့တဲ့စိတ်ကူးစမ်းကြတဲ့ဘာသာ၆ပါးကဖြစ်ပြတဲ့ယုတ်တရားနာတရားတွေဟာဒုက္ခသစ္စာတွေပဲသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားသမုဒယသစ္စာဆိုတာသမုဒယဆိုတာကအကြောင်းသစ္စာကအမှန်အကြောင်းမှဘာရဲ့အကြောင်းလဲဆိုဒုက္ခသစ္စာရဲ့အကြောင်းနဲ့သမုဒယသစ္စာဆိုဒုက္ခသမုဒယ ဆင်းရဲခြင်းမှာရဲ့အကြောင်းပဲဆင်းရဲခြင်းမှာဘာတကြောင်ဆိုဖြစ်ပြနေတဲ့ယုံနာတရားတွေကဆင်းရဲတွေကိုအဲ့ဒါတွေရဲ့အကြောင်းဖြစ်တဲ့တရားဆင်းရဲဖြစ်ကြောင်းအမှန်တရားပဲအဲ့ဒါဘာလို့ဆိုတဏှာပဲဗဇာမကရည်ရည်နဲ့ပြောတာဥပါဒိမှာကောင်းမှုကလေးမှနန်းနာတယ်ဟောဒီမှာဖြစ်တာနိရောဓသစ္စာဆိုတာကတော့နိဗ္ဗာန်ပဲနိရောဓဆိုတာချုပ်တယ်ငြိမ့်တယ်အဲ ဘာတွေရင်းလာတယ်ဆိုဆင်းရဲခါသိငြိမ်းတယ်သနာအစပြီးတော့ပေါ့သနာနဲ့ကိလေသာတွေကိလေသာတွေနဲ့သနာတွေနဲ့ဆင်းရဲတွေနဲ့အကုန်လုံးငြိမ်းတာကိုနိရောဓနိဗ္ဗာန်လို့ခေါ်တဲ့အဲဒီဆင်းရဲငြိမ်းရာမှန်တရားပဲနိဗ္ဗာန်ပဲမှတ်ယူတယ်ဒုက္ခဒုက္ခဆိုတာကယုံနာတရားဖြစ်ပြနေယုံနာတရားသမှုရဒုက္ခဆိုတာကတော့တဏှာပဲဆင်းရဲကြောင့်တရားဆိုတဏှာပဲ နိရောဓသစ္စာဆိုတာကတော့ဆင်းရဲခြင်းရာတရားဆိုတာနိဗ္ဗာန်ပဲမေဃသစ္စာဆိုတာဆင်းရဲခြင်းရာရောက်ကြောင်းအမှန်တရားပဲအရိယာမဂ်ရှင်ပါတရားတွေအဲအရိယာမဂ်ကြီးကနိဗ္ဗာန်ကိုမျက်မှောက်ပြုပြီးရောက်တာဝိပဿနာရှိတဲ့ဝိပဿနာမဂ်ကြီးကလည်းအရိယာမဂ်ကြီးရဲ့အကြောင်းပါပဲသူကဝိပဿနာမဂ်ကြီးကပွားများပြည့်စုံတဲ့အခါမှာအရိယာမဂ်ကြီးဖြစ်တာပဲ။ နိဗ္ဗာန်မျက်မှောက်ပြုပြီးသွားတယ်အဲဒါမေတ္တာဒိသတရားဒီဟောတာဂာမိနိပฏิဝေဒာအရိယသစ္စာဆိုပြီးပါဠိမှာတော့အခြေကြီးမာမာတော့သူတို့ပဲအကသစ္စာလို့သူတို့ပြောမှပဲနားလည်အဲနိရောဓဒုက္ခနိရောဓဂာမိနိပฏิဝေဒာဆိုတော့အခြေကြီးတယ် အဲဒါရှိတယ်ကြောင့်မေဃသစ္စာမေဃသစ္စာဆိုဆင်းခြင်းရရောက်ကြောင်းဖြစ်တဲ့အမှန်တရားပဲမေဃရှိပါတရားပဲအဲဒါလေးတို့ရုပ်ကလေးဆိုကြအောင်လေဒုက္ခသစ္စာဒုက္ခသစ္စာသိရမှန်တရားသိရမှန်တရားအမှုရသစ္စာအမှုရသစ္စာသိရဖြစ်ကြောင်းမှန်တရားသိရဖြစ်ကြောင်းမှန်တရား က္ခသစ္စာဒုက္ခသစ္စာမြဲမှန်တရားမြဲမှန်တရားအမှုရသစ္စာအမှုရသစ္စာမြဲဖြစ်ကြောင်းမှန်တရားမြဲဖြစ်ကြောင်းမှန်တရားဒုက္ခသစ္စာမြဲမှန်တရားအမှုရသစ္စာမြဲဖြစ်ကြောင်းမှန်တရားဒုက္ခသစ္စာမြဲမှန်တရားအမှုရသစ္စာမြဲဖြစ်ကြောင်းမှန်တရား အဲဒီဒုက္ခသစ္စာနဲ့သမုဒယသစ္စာဆိုတာပုထုဇဉ်တွေမှာဒီသစ္စာနှစ်ပါးရှိတာပဲဟိုဟာတွေမရှိဘူးอืมရောဂသစ္စာနဲ့ဒုက္ခသစ္စာတွေမရှိဘူးတရားအထုတ်နေတဲ့ပုဂ္ဂိုလ်တွေမှာတော့ဉာဏ်ဝိပဿနာမဲ့ခင်တွေဖြစ်လို့ ဒီကအနေအချင်းတော့ပြည့်စုံနေမြတ်ပြည့်စုံတာပေါ့လေတရားကိုလုံးလုံးအထုတာမဟုတ်ဘူးဆိုလို့ရှိရင်ဖြင့်ဒုက္ခသစ္စာနဲ့သမုဒယသစ္စာဒီနှစ်ပါးပဲရှိနေတာပဲမြင်တိုင်းကြားတိုင်းတွေကဖြစ်ပြနေတဲ့ယုံနာတွေကဒုက္ခသစ္စာတရားတွေအဲဒါတွေကိုမြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သားတို့အနေနဲ့သင်ပြီးတော့သာမြင့်တဲ့နေတာသမုဒယသစ္စာဆင်းရဲဖြစ်ကြောင်းပဲအဲဒီသာမြင့်တဲ့နေတဲ့သမုဒယရှိနေလို့ဘဝတွေထပ်ကြတာကရှင်းနေရတာ အကုသိုလ်ကအကြောင်းပြုပြီးဘယ်ငရဲတွေမှာလည်းဖြစ်ရတယ်အနဒုက္ခရောက်ပါပါတယ်ကုသိုလ်ကအကြောင်းပြုပြီးတော့ကောင်းမြတ်တဲ့ဘဝတွေဒီဘဝနာဘဝတွေလည်းဖြစ်ရပါတယ်ဒါနဲ့ဖြစ်ရဘဝမှာဝယ်ရင်းလာရင်တရားရင်းစိတ်ရဆင်းရဲတွေကလည်းတွေ့ရပြန်တာလားငလာတွေကဒုက္ခသစ္စာနဲ့သမုဒယသစ္စာကပုရုဇဉ်ပုဂ္ဂိုလ်သဏ္ဍာန်မှာ သူတို့နှစ်ပါးပဲအမြဲရှိတယ်အဲဝိပဿနာရှုတဲ့ပုဂ္ဂိုလ်မှာတော့ဝိပဿနာရှုတဲ့ခိုင်မှာ မေဃသစ္စာခြေကံအကြောင်းနေရာချင်းတော့နည်းနည်းပါးပါးတော့ဖြစ်လာပါစစ်တော့မဆိုရသေးဘူးပေါ့လေစစ်ကတော့အရိယာမိုက်ကြမှာမေဃသစ္စာစစ်ကိုအရိယာမိုက်မရောက်သေးခင်တော့ဝိပဿနာရှင်ရဲ့မဂ္ဂင်7ပါးတရားတွေဖြစ်တာများဖြစ်ဒါပါရအရိယာမဂ္ဂင်ဖြစ်ကြောင်းအခြေခံတရားတွေပါပဲအရေးတော်ကြီးတယ်သူက အရိယာမေဃသစ္စာကတော့စပြီးတော့ဖြစ်အောင်ဘယ်နဲ့မှလုပ်လို့ရတာမဟုတ်ဘူးဒီရဝိပဿနာရှုပြီးတော့မေဃရှင်ပါးတရားတွေဖြစ်မှအရိယာမေဃတွေကဖြစ်တာအဲတော့အရေးတော့ကြီးပါတယ်အဲဘောဓဘာမှလည်းပဲဒုက္ခသစ္စာနဲ့သမုဒယသစ္စာတွေရှိသေးတာပဲရာဂမှလည်းရှိသေးတာပဲအနာဂမှလည်းရှိသေးတာရှိသေးလို့ဘဝတွေဟာလုံးလုံးမကုန်သေးဘူးသူတို့မှာဖြစ်တာများဖြစ်နေသေးတာပဲ ရာသနဲ့ကိုရောက်လို့ရဟန္တာဖြစ်သွားပြီဆိုလို့ရှိရင်တော့အဲဒီသမုဒယသစ္စာနဲ့ဒုက္ခသစ္စာ မရှိတော့ဘူးလို့ဆိုရတယ်သမုဒယသစ္စာကတော့လုံးလုံးကင်းတယ်ဒုက္ခသစ္စာဆင်းရဲကတော့ပြိနိဗ္ဗာန်ဆံပြီးတဲ့နောက်မှသာမရှိတာပြိနိဗ္ဗာန်မဆံနိုင်ခင်တော့လည်းမူလကဖြစ်ပြီးသားယုံနာနေဆင်းရဲတွေကတော့မကင်းသေးပါဘူးရှိသေးတာပါပဲအဲပြိနိဗ္ဗာန်ဆံပြီးတဲ့နောက်ကျရင်တော့အကုန်လုံးကင်းသွားတယ်အဲဒီလိုအကုန်လုံးကင်းအောင်လို့တရားထုတ်ရတယ် အဲဒီတော့မိစ္ဆာသာနာမှာဘုသူရှင်ပုဂ္ဂိုလ်ရဲ့အဲမိစ္ဆာသာနာမှာဘာတွေရှိနေလဲဆိုရင်မြင်နိုင်ကြတဲ့ဒုက္ခသစ္စာတရားတွေရှိနေဒါအဲဒါတွေအကောင်းထင်ပြီးသားနှိမ့်တဲ့ပြီးတော့နေသမှုတရားသစ္စာတွေကလည်းပဲစိတ်တမြတ်ဖြစ်နေတာဒါကြောင့်ဘဝတစ်ခါတစ်ခါချင်းဆင်းရဲနေอืมအဲဒါတွေကျင်းအောင်လို့တရားတွေအထောက်ကြအဲဒီလိုအထောက်လို့ အရိယာမဲ့ရောက်တဲ့ခါကျတော့အရိယာမဲ့ကနိဗ္ဗာန်ကိုမြင်တာကိုနိဗ္ဗာန်တွေ့ပြီးတော့နိဗ္ဗာန်အာရုံပြုပြီးတော့ဖြစ်တာအရိယာမဲ့ကဘုဝိပဿနာရှိတဲ့ခါကာလယုံနာနေအဖြစ်ပြအိသဒုက္ခအနာတ္တဒါတွေကိုယ်တိုင်တွေ့တာတွေကတော့အရိယာမဲ့တော့မဟုတ်သေးဘူးဝိပဿနာမဲ့တွေပဲဝိပဿနာမဲ့တွေကဒီလိုသိရတယ်အရိယာမဲ့ရောက်တဲ့ခါကျတော့လောကီယုံနာတရားတွေကိုအာရုံမပြုတော့ဘူး သင်္ခါသိင်းနဲ့နိဗ္ဗာန်အယုံကိုရောက်သွားတာရင်းရွှင်နဲ့ပထမတော့ဖြစ်တဲ့ဒီပြင်းပြင်းနဲ့ဖြစ်တဲ့ဒီပဲသိနေတာဖြစ်တဲ့ဒီကလုံးလုံးမသိပဲနဲ့သင်္ခါသိင်းရင်းကိုရောက်သွားတာကိုအဲသောတာပတိမဲ့ရောက်တယ်လက္ခဏာလေးကလက္ခဏာလေးပါစိတ်လေးဒီချိန်နဲ့ဘာမှမကြောက်ဘူးဒါရာမင်းနဲ့အနာမင်းနဲ့သာတနဲ့လက္ခဏာလေးပါလက္ခဏာလေးရနောက်တော့ဖိုရောက်တဲ့ခါကျဖိုကလည်းဆက်ခါတာပြုမှလို့ရှိရင် အလားတမဘာကအရာကြီးလည်းကြည်ပါတယ်သူကတော့9မိနစ်10မိနစ်စသည်မိနစ်ပိုင်းနဲ့လည်းကြည်တယ်တစ်နာရီနှစ်နာရီစသည်လည်းကြည်တာပဲသမာဓိညာအားကောင်းလို့ရှိရင်တစ်နေ့လုံးလည်းကြည်တာပဲအဲရာနာပုဂ္ဂိုလ်ရဲ့အဲသက်သက်တမ်းစားကြတဲ့ပုဂ္ဂိုလ်တွေပေါ့။အဲမြတ်စွာဘုရားတို့ဆိုရင်ခုနှစ်ရက်ခုနှစ်ရက်ပါလုံးလည်းကြည်တာပဲ။အဲဒါတွေကအလားတမဘာအဲဒါတွေကနိရောဓသစ္စာနိဗ္ဗာန်ကိုမြတ်မပြုဘူး။ ဖြစ်နေတဲ့တရားတွေအဲ့ဒါမြေရသစ္စာဆိုတာဘာလို့ဆင်းရဲခြင်းရအမှန်တရားပဲနိဗ္ဗာန်ပဲမေဃသစ္စာဆိုတာကတော့အဲ့ဒီဆင်းရဲခြင်းရတဲ့ရောက်ကြောင်းမဂ္ဂင်7ပါးတရားပဲအိယမဂ္ဂင်တရားပဲဒါလေးလည်းသိအောင်လို့မြေရသစ္စာဆင်းရဲခြင်းရအမှန်တရားမြေရသစ္စာဆင်းရဲခြင်းရအမှန်တရား ရှင်းရှင်းအမှန်တရားပါနိဗ္ဗာန်ပဲလို့သိရနိဗ္ဗာန်ခင်ဆိုပြီးတော့ပေါ်ပြတာ။မေဃသစ္စာမေဃသစ္စာဉာဏ်ကြီးအရောက်ကြောင်းမှန်တရားမေဃသစ္စာမေဃသစ္စာဉာဏ်ကြီးအရောက်ကြောင်းမှန်တရားမေဃသစ္စာ ဠိလိုကတော့និရောဓဂามိနိပရိပဒါသမုဒုက္ခនិရောဓဂามိနိပရိပဒါလည်းပြည့်စုံတယ်ရှင်းပြီးပါပဲဒုက္ခဆင်းရဲនិရောဓငြိမ်းအဲဆင်းရဲငြိမ်းရအဲဒီကိုဂามိနိရောက်တယ်ပရိပဒါအဖြစ်မဲ့ဒုက္ခនិရောဓဂามိနိပရိပဒါဒုက္ခသစ္စာဆိုတဲ့ယုံနာဆင်းရဲတွေကိလေသာဆင်းရဲတွေ မြင်းရာကိုရောက်တဲ့ကျင့်တရားပဲလက်ရှိပါတရားဒါသောဘုတ်တရားအရိယာမဂ္ဂင်7ပါးတရားကမဂ္ဂင်7ပါးအစ်စ်ပါပဲသူကတော့အဲဒီမဂ္ဂင်7ပါးဖြစ်အောင်ဝိပဿနာမဂ္ဂင်ကနေပြီးတော့ကျေးဇူးပြုမှဖြစ်တာဝိပဿနာမရှိဘဲနဲ့အရိယာမဂ္ဂင်သူ့လိုလိုပဲနည်းမှမရှိဘူးသူကဘယ်ပုဂ္ဂိုလ်မှဖြစ်နိုင်ဘူး ။သာမန်ပုဂ္ဂိုလ်ပြောနေဆရာအလောင်းနေမှာလည်းမရှိမဖြစ်နိုင်ဘူး။ဝိပဿနာရှုပြီးမှဖြစ်တာ။အဲ့ဒါရေးကြည့်ပါလေအဲ့ဒါနားလည်ထားဖို့။အဲ့ဒါမေဃဒိသဆင်းရဲငြင်းရာရောက်ကြောင်းအမှန်တရားဆိုတာပါဠိလိုရှိတဲ့ဒုက္ခនិရောဓဂာမိနိပฏิပဒါအရိယသစ္စာဆိုတဲ့စကားအသေးတွေကိုယူပြီးတော့ဆင်းရဲငြင်းရာရောက်ကြောင်းအမှန်တရားလိုပြည့်စုံ ပေါ်ပြတဲ့မေဃကိစ္စတွေဆိုတော့မေဃကတော့လမ်းကြောင်းသစ္စာမှန်လမ်းကြောင်းမှန်လမ်းကြောင်းမှန်တယ်ဘယ်လမ်းကြောင်းလဲနိဗ္ဗာန်ရောက်ကြောင်းနိဗ္ဗာန်ကိုမြင်မောက်ပြီးဖို့နိဗ္ဗာန်ရောက်ကြောင်းလမ်းကြောင်းမှန်ပဲဒါတော့ပဲရတယ်ဒီကတော့အဲဒါနဲ့အဲဒီဒုက္ခနိရောဓဂ ामिनी ပိဋိဒါရိယသစ္စာဆိုတဲ့ပါဠိနည်းပါဠိဝါရအရာအပြင်ပေါ်ပြမှာနားလည်မှာလည်း မေဃသစ္စာဆင်းရဲခြင်းညာရောက်ကြောင်းအစ်မှန်တရားပဲတဲ့မေဃသစ္စာဆိုတာအဲဒါအရိယာမဂ်ကြီးနဲ့အဲဒီမှာဒုက္ခသစ္စာနဲ့သမုဒယသစ္စာဆိုတာနားလည်ဖို့ရည်ကြီးပါတယ်ဒုက္ခသစ္စာဆိုတာဘယ်လိုဟာလဲသမုဒယသစ္စာဆိုတာဘယ်လိုဟာလဲဒီကစပြီးတော့နားလည်ဖို့ရည်ကြီးပါတယ် ပေါ်ခိုက်တရားမသိညာသင်ရှားဆွဲလန်းသည်မျက်စိဖြင့်မြင်ပြီးတော့ပေါ်တဲ့ယုံနာတရားတွေရှိတယ်နားဖြင့်ကြားခိုက်နှာခေါင်းဖြင့်အနံ့နာခိုက်လျှာဖြင့်ရတာစားပြီးခိုက်ကိုယ်ဖြင့်တွေးကြည့်ခိုက်စိတ်ကူးစဉ်းစားကြံပြီးခိုက်6မျိုးပဲရှိတယ်ဓွား6ပါးနဲ့6မျိုးပဲရှိတယ်သိတယ်မရှိဘူးမြင်ငယ်ကြားခိုက်စသည်မှာသင်ရှားဖြစ်ပေါ်နေတဲ့တရားအဲ့ဒါကြီး သူ့ကိုဒုက္ခသစ္စာခေါ်တာပဲပေါ်ခိုင်တရားမသိညာအဲ့ဒါတွေမသိလို့ရှိရင်တဲ့သင်ရှားဆွဲလာတယ်တဲ့ဆွဲလာတယ်ဆိုတာဥပါဒါသင်မှားဆွဲလာတယ်အဲ့ဒါကိုသင်မှားပြီးတော့ဘယ်လိုသင်မှားတော့ဆိုမြဲတယ်လို့သင်မှားတယ်ချမ်းသာတယ်ကောင်းတယ်သင်မှားတယ်ပုဂ္ဂိုလ်သားတစ်ပါးပဲတက်ရှင်နေတယ်ကောင်းမယ်လို့သင်မှားတယ်အဲ့လိုသင်မှားပြီးတော့ဆွဲလာတယ်ဆွဲလာတော့ ဇလနာပါဠိလိုဥပါဒံပေါ့ဥပါဒံဖြစ်တယ်အဲနားလည်အောင်လို့ဘောဂိတရားမသိညာဖြင့်မှားဆွဲလန်းသည်ဆိုရမယ်ဘောဂိတရားမသိညာဖြင့်မှားဆွဲလန်းသည်ဘောဂိတရားမသိညာဖြင့်မှားဆွဲလန်းသည်ဆိုဘောဂိတရားမသိညာ အဲ့ဒီဘောဂိတ်တရားတွေကိုမသိလို့ရှိရင်ဘောဂိတ်တရားတွေကိုသိရဆိုတာကလည်းရှုမှသိတာအဲဝိပဿနာရှုနည်းကျရနာရာရှုမှဒါမှသိတာစာနဲ့ပင်နဲ့ပြက်ပြီးတော့ဘယ်လိုသိတာလဲသိရသိပါဒါမှမဟုတ်တကယ်ဖြစ်ဖြစ်တာသိတာမဟုတ်ဘူးကတော့อืม မှန်တယ်တော့တော့မှန်ပါလားမလို့ဒီကချစ်ပြထားတွေကိုကိုယ်တိုင်တွေ့ပြီးပြီးတာမဟုတ်ကိုယ်တိုင်တွေ့ပြီးတာကတော့ပေါ်ပဲတရားတွေရှုမှပေါ်ပဲတရားမရှိရင်မသိဘူးမြင်လိုက်မရှိရင်မသိဘူးကြားလိုက်မရှိရင်မရှိဘူးစသည်ဖြင့်မရှိတိုင်းမရှိတိုင်းမသိပဲဖြစ်ပေါ်ပဲတရားမသိညာသင်မဆွဲလာနေတဲ့အဲ့ဒါတွေကိုအထင်မှားပြီးတော့ဆွဲလာနေဘယ်လိုထင်မှားကြတော့ဆိုတော့ မြဲအနေနဲ့လည်းရှင်းတယ်။ဒါတွေတော့ဒီချာစဉ်းစားကြည့်ရင်သူကရှင်းသားတယ်။လူတိုင်းလူတိုင်းမြင်ရတာရောမြင်တာရောမြင်နေထင်တာပဲ။အခုမြင်တာအရင်ကရှိပြီးသားတွေလည်းမြင်တယ်။မြင်ပြီးသားတွေလည်းထပ်ခါထပ်ခါမြင်တယ်။မြင်ပြီးသားတွေလည်းရှိနေတာပဲ။နောက်လည်းသိနေတာပဲဒီလိုရှင်းတာ။မြင်ပြီးသားလည်းပဲအရင်ကရှိနေတဲ့ငါကပဲမြင်ပြီးတာပဲ။ အဲနောင်လည်းပဲဒီလိုသိအောင်မှာပဲမြင်နေတာလည်းပဲမြဲနေတယ်လို့ထင်တယ်မြဲနေတယ်ထင်တော့ချမ်းသာတယ်ကောင်းတယ်လည်းထင်တာဘောကောင်းတာလေးတွေမြင်ရမြင်တာလည်းကြားတာလည်းပဲရှိတယ်နာနာစသည်တာတွေအမှအများကြီးပေါ်ကြတယ်အာယုံခံစားမှုတွေတွေ့ထိတာတွေမှအများကြီးရှိတယ်သူကအဲဒါတွေအဲဒါတွေကိုချမ်းသာတဲ့နေကောင်းတဲ့အနေနဲ့ထင်တော့ကိုနှစ်သက်တာမှဖြစ်တာပေါ့ အဲဒီလိုချမ်းသာတွေကနောင်လဲဖြစ်ဖို့လိုတယ်ဆိုပြီးတော့နောင်လည်းပဲဒီလိုချမ်းသာခြင်းနဲ့အလိုတောင်းတမှုလေးတွေသူကဆဲတယ်။อืมပြီးတော့အဲဒီနေနိုင်ကြတဲ့ဥစ္စာလည်းပဲအသက်ရှင်နေတဲ့ငါပဲသူပဲဒီလိုလဲဆွဲလာနေတာပဲ။အာသာရပေတွေကနေဘူးစွဲရှိတာမလို့ရှိပါရဲ့ယုံနာတရားပဲဖြစ်ဖြစ်တရားအနိစ္စဒုက္ခအနတ္တပဲလို့သိနေတယ်လို့အဲ့ဒီတိုင်းကို ကိုယ်ကညာမရှင်းပါဘူးမြင်တိုင်းမြင်တိုင်းကမြင်ရတဲ့ဥစ္စာသူတစ်ပါးကိုမြင်ရင်ဖြစ်နေဟာလူပဲနတ်ပဲတိရစ္ဆာန်ပဲယောက်ျားပဲမိန်းမပဲစသည်ဖြင့်အဲမြင်ရတဲ့ဥစ္စာတွေလည်းပုဂ္ဂိုလ်သားတစ်ပါးအနေနဲ့သူကရှင်းနေတာပဲပုဂ္ဂိုလ်မြင်ရင်လည်းပဲပုဂ္ဂိုလ်လည်းမြင်နေတာပဲပုဂ္ဂိုလ်လည်းပဲမြင်ရတဲ့ပိုင်းတွေရှိတယ်အဲဒါတွေမြင် ဒါလည်းငါပဲလို့ထင်နေတယ်မြင်ပြီးတာလည်းငါပဲလို့ထင်နေတယ်အဲ့ဒါတွေကပေါ်ကြိုက်တရားတွေကိုမသိလို့တဲ့ပေါ်ကြိုက်တရားတွေပေါ်ပြီးကြောက်သွားမှသိလို့ရှိရင်တော့အဲ့ဒီလိုဆွဲတာမရှိပါဘူးပေါ်ပြီးကြောက်သွားရင်ဘယ်မှကြီးနေဘူးမြင်ပြီးရင်မြင်ရတဲ့ဟာရော မြင်ပြီးတာရောမရှိဘူးကြောက်ကြောက်သွားတယ်ဆိုတာတကယ်သိရင်တကယ်တွေ့လို့ရှိရင်မြဲတယ်လို့ပဲဆွဲလာမလို့မဆွဲလာဘူးချမ်းသာတယ်ကောင်းတယ်လို့ပဲဆွဲလာမလို့မဆွဲလာဘူး အသက်ရှင်နေတဲ့ငါပဲသူပဲဒီလိုလည်းပဲဆွဲလန်းကြံပြီးဖြစ်ပြီးကြောက်လိုက်တယ်အဲဒါသိရင်တော့သူကအရှင်းသားမသိတော့ဘူးပေါ်ကိုက်တရားမသိညာသင်မဆွဲလန်းနေဘယ်လိုသင်မတော့မြဲတဲ့နေရာချင်းသင်မပြီးဆွဲလန်းနေသံသာတဲ့ကောင်းတဲ့နေရာချင်းသင်မပြီးဆွဲလန်းနေပုဂ္ဂိုလ်သတ္တဝါနေရာချင်းသင်မပြီးဆွဲလန်းနေအဲဒီလိုဆွဲလန်းမှုတွေဖြစ်ဖြစ်တော့ဒါပါခေါ်လို့ပါဠိလိုဥပါဒณะခန္ဓာလို့ခေါ်တယ် အဲဒီမြင်ငိုက်တရားတွေဥပါဒနဲ့ခန္ဓာဥပါဒိုင်းအာရုံဖြစ်တယ်ထင်မှားခြင်းဆွဲလန်းခြင်းထင်မှားပြီးဆွဲလန်းခြင်းတရားတရားတွေပဲဥပါဒနဲ့ခန္ဓာတွေပဲဆွဲလန်းနိုင်ရာငါခန္ဓာသစ္စာဒုက္ခမိပါသည်အဲ့ဒီဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးတွေကိုဒုက္ခသစ္စာခေါ်တာဒုက္ခသစ္စာကို ဒုက္ခသစ္စာဆိုတာဘယ်ဟာလုံးဆိုမေးပြီးတော့ပါဠိတွေဖြေထားတဲ့နေရာဇာတိပိဒုက္ခသဝတိဖြစ်တာလည်းပဲဒုက္ခပဲသရာဥဒါလည်းဒုက္ခပဲသေတာလည်းဒုက္ခပဲစသည်ဖြင့်လောကပရိဝေဒုက္ခဒေါမနကဥပါယကအပိတံပြောအပိဝေပြောကအဲဒီအဆုံး၆ပြောတာတွေအဲဒါပါရှိပါတယ်အဲနောက်ဆုံးဗံခိတ်ဒိနာသင်္စုပါဒနာခအပြင်းညဝါဖြင့်တော့ဥပါဒနာခ၅ပါးပဲ မြင်ရပါပြန်ဒုက္ခသစ္စာကဥပါဒနာခန္ဓာ၅ပါးပဲတဲ့ရထားတယ်အဲဒီဥပါဒနာခန္ဓာ၅ပါးဒုက္ခသစ္စာကိုသိရအောင်လို့ဗျာဆွဲလန်းနိုင်ရ၅ခန္ဓာသစ္စာဒုက္ခမြင်ဆွဲလန်းနိုင်ရဆိုတာဘယ်ပုံပဲနည်းဆွဲတော့ပေါ်ကိုက်မသိပေါ်ကိုက်တရားမသိညသမာဆွဲလန်းပြီပေါ်ကိုက်တရားတွေကိုမရှုမမှတ်လို့မသိဘူးဆိုလို့ရှိရင်အဲ့ဒါတွေကို မြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သားတွေအနေဖြင့်ဆွဲလန်းတယ်အဲ့ဒီတော့ဆွဲလန်းတဲ့ယုံနာတရားတွေမြင်ငယ်ကြားရစသည်မှာသင်ကြားတဲ့တရားတွေဟာအဲ့ဒါတွေကဥပါဒณะခန္ဓာလို့ခေါ်တယ်ပါဠိလိုဥပါဒณะခန္ဓာဆွဲလန်းနေတဲ့တရားတွေအဲယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဒါ၅မျိုးရှိပါတယ်ကလနာယငါခန္ဓာသစ္စာဒုက္ခမိဒုက္ခသစ္စာမိသစ္စာဒုက္ခဆိုတာကတော့ ဒီကဗမာတန်ဘောဂဗျာဇလနိုင်ရငါးခန္ဓာဆိုဒါနဲ့ဆက်ရမှာသစ္စာနဲ့ဒုက္ခသစ္စာဒီလိုဆိုလို့မကိုက်ဒါသစ္စာဒုက္ခလို့သူဆောင်မုတ်ရနဲ့သင်္ဃာချော့အောင်လို့ပြင်ထားဒါပေမဲ့လို့ဒေသနာဟောတာကတော့ဒုက္ခသစ္စာဒုက္ခကအရင်သစ္စာအနောက်မှာဒုက္ခသစ္စာ ဒါလေးတွေပဲနားလည်ရအောင်ဒုက္ခသစ္စာမြည်ပြီးတော့မှတ်ရမယ်လို့တော့သက်သေးကွင်းလေးနဲ့ထည့်ထားပါဆိုင်ဆေးရမယ်ဆွဲလာနိုင်ရာငါခန္ဓာသစ္စာဒုက္ခမြည်ငါခန္ဓာသစ္စာဒုက္ခမြည်ပါရဲ့သစ္စာဒုက္ခ လို့ဆိုထားပါတယ်မြည်လည်းရပါတယ်ဒုလနယံငါခန္ဓာသစ္စာဒုက္ခမြည်ပါသည်ဒုက္ခသစ္စာမြည်သည်အဲဥပါဒနာခန္ဓာ၅ပါးပါဠိလိုဥပါဒနာခန္ဓာလို့ခေါ်တယ်ဘုရားလောင်းတော်ဥပါဒနာခန္ဓာ၅ပါးရဲ့ဖြစ်ပျက်ကိုရှုပြီးဘုရားဖြစ်တယ်ဆိုတာအဲပဲမြင်တိုင်းကြားတိုင်းသင်ရှားတဲ့ယုံနာတရားတွေပဲအဲဒါကြီးဥပါဒနာခန္ဓာဘာလို့ဥပါဒနာခန္ဓာခေါ်တော့ဆိုမရှိမသိရင်အဲ့ဒီ သင်ကြားပေါ်လာတဲ့ယုံနာတရားတွေကိုမြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သားတော်နေရာချင်းအထင်မှားပြီးတော့ဆွဲလန်းတယ်အဲဒီလိုဆွဲလန်းရဖြစ်လို့ဥပါဒါနဲ့ခန္ဓာဥပါဒါအာယုံဖြစ်တဲ့ခန္ဓာတွေဥပါဒါဆွဲလန်းတဲ့ဥပါဒါဖြစ်ထိုက်တဲ့ခန္ဓာတွေအဲ့ဒါကိုမှီးပြီးတော့ဆွဲပြီးတော့ဥပါဒါနေဖြစ်နေအဲဒီခန္ဓာ၅ပါးတရားတွေကိုကျွရဒီခန္ဓာ၅ပါးတရားတွေအဖြစ်အပျက်ကိုရှုတယ်လို့ပြထားတယ် ဖြစ်ပြရှိတယ်ဆိုတာဆင်ញင်မိရှိလို့လည်းဖြစ်ဘူးတကယ်ဖြစ်တာတကယ်ပြတာကိုကြားတော့သူ့ဆိုင်ပြီးရှုမှဒါကဖြစ်ပြနေရှုမှဖြစ်ပြီးပြက်သွားဖြစ်ပြီးပြက်သွားကိုယ်တိုင်တွေ့ရမှဒါမှ ကိုယ်ပိုင်ညာဖြစ်တာဘယ်တော့မှဘယ်နဲ့သူရောလူရောလေးနဲ့ယုံကြည်နေုံနဲ့ဒါကတော့ကိုယ်ပိုင်ညာမဟုတ်ဘူးဆိုတာအဲဒါဆွဲလန်းနေရငါခန္ဓာပစ္စဒုက္ခညီပါသည်ဒုက္ခသစ္စာပေါ်တိုင်းမှမှသွားပြီးအောင်ရှိပါသည်အဲ ဒုက္ခသစ္စာပေါ်တိုင်းဥပါဒณะခန္ဓာခေါ်တဲ့ဒုက္ခသစ္စာပေါ်တိုင်းဥပါဒณะခန္ဓာဆိုတာပါတော့မြင်နေကြတိုင်းတွေ့တိုင်းသိတိုင်းသင်ကြားပေါ်တဲ့ယုံနာတရားတွေပဲယုံနာတရားတွေအကုန်လုံးပဲအဲဒါတွေကဥပါဒณะခန္ဓာအဲဒုက္ခသစ္စာတရားတွေပဲအဲဒီဒုက္ခသစ္စာတရားတွေပေါ်တိုင်းမှန်စွာပြီးအောင်ရှိရသည်သူတို့ရဲ့ သဘောအမှန်ပထမကလည်းယုံနဲ့နာကိုပိုင်းခြားပြီးအောင်အကြောင်းနဲ့ကျိုးဆက်သွယ်ပြီးပုံပိုင်းခြားပြီးအောင်ရှုရတယ်။နောက်တော့ပေါ်ပြီးပြောပေါ်ပြီးပြောဖြစ်ဖြစ်တွေကိုသိအောင်ရှုရတယ်။အဲဒါဒုက္ခသစ္စာပေါ်တိုင်းမှာမှန်စွာသိအောင်ရှုရသည်ဆိုရမယ်ဒုက္ခသစ္စာပေါ်တိုင်းမှာပေါ်တိုင်း စွာသိအောင်ရှိရသည်ဒုက္ခသစ္စာဘောတိုင်းမှာသာစွာသိအောင်ရှိရသည် အဲဒုက္ခသစ္စာပေါ်တိုင်းမှာမှန်စွာသိရောရှိရသည်ဆိုခုဒီမှာတရားထုတ်ရတဲ့ပုဂ္ဂိုလ်ရောအမှန်တင်ကြားပါတယ်။ပေါ်နေတာပါပဲဒီမှာကိုသိနေပါအဲဒီတော့အဲ့ဒီနားရတဲ့အောင်ဘုညာပြဆောင်းမဝေးတွေစီထားပါတယ်။ဒုက္ခသစ္စာတွေပေါ်တိုင်းဆိုမြင်နိုင်ကြတိုင်းဥပါဒနာခန္ဓာခေါ်တဲ့ဒုက္ခသစ္စာတွေပေါ်နေတာပဲမြင်နိုင်မြင်နိုင်ကြားတိုင်းကြားတိုင်းအနန္တနဲ့ကြားတာစသဖြင့်ကိုယ်ကသိတဲ့စိတ်ကိုစဉ်းစားကြံပြီးတဲ့ဥပါဒနာခန္ဓာခေါ်တဲ့ က္ခသစ္စာတရားတွေပေါ်နေတာအဲ့ဒါတွေကိုမှန်မှန်တိုင်းသိအောင်ရှုရမယ်မှန်တိုင်းသိအောင်ရှုလို့မှန်တိုင်းသိရင်သာပရိညေရပိုင်းခြားသိရတဲ့တရားပိုင်းခြားသိတယ်ပိုင်းပိုင်းခြားခြားပိုင်းပိုင်းနဲ့နဲ့သိတဲ့တရားဖြစ်တယ်အဲ့ဒီလိုသိအောင်လို့ရှုရထိုသောရှုကထိုသောရှုကပရိညေရတလုံးတော့ပို့တယ်ပရိညေရလို့ပြောလို့လည်းဖြစ်တယ်ပရိညေရလို့ပြောလို့ဖြစ်တယ်တလုံးပို့ပြီးတော့မတန်းနိုင်ဘူးလား သို့လို့ရှုကားပြိဉ္ဇေယဒုက္ခသိမှုပြီးပြီအဲဒီတော့ရှုလို့ရှိရင်ဒုက္ခသစ္စာပေါ်တိုင်းမြင်တိုင်းကြားတိုင်းနားတိုင်းစားပြီးတိုင်းတွေ့ရှိတိုင်းစိတ်ကူးစဉ်းစားကြံနေတိုင်းဒုက္ခသစ္စာတွေပေါ်နေပေါ်တိုင်းပေါ်တိုင်းရှုလို့ရှိရင်ပရိညေယဒုက္ခသိမှုပြီးတယ်တဲ့ပရိညေယပိုင်းခြားသိခြင်းဒုက္ခသစ္စာပိုင်းခြားသိရမယ်ဆိုတဲ့ သံခောပဏိကဒုက္ခအရိယသစ္စာပရိမေယံတိဒုက္ခသစ္စာပရိမေယပိုင်းခြားသိရမယ်မြတ်စွာဘုရားဒီလိုသိပါတယ်တဲ့နောက်ပရိညာတကိုယ်တိုင်လည်းပဲဒီပြီးသားဖြစ်သွားပါပြီဆိုတာကိုလည်းဟောတာပါအဲထိုသောရှုကပရိမေယဒုက္ခပြီးမှုပြီးရဲ့တဲ့ပရိမေယပိုင်းခြားသိရင်သိလိုက်တဲ့ဒုက္ခသစ္စာတရားတွေကိုသိမှုသိမှုဆိုတာအဲဒီတော့မှန်မှန်ကန်ကန်မှန်တိုင်းသိမှုပါပဲအဲဒါပြီးတယ် အဲဒါပရိညေယတရားကိုသိအောင် ရှုဖို့ဆိုတာနားလည်အောင်နောက်ကပရိညေယတရားကိုထည့်ထားတယ်ပရိညေယဒုက္ခသစ္စာဒုက္ခသစ္စာဆိုတာပရိညေယတရားပဲအဲဆိုရမယ်ထိုးထိုးရှုကပရိညေယဒုက္ခသိမှုပြီးပေသည်ထိုးထိုးရှုကပရိညေယဒုက္ခသိမှုပြီးပေသည် ကိုယ်သို့ရှုပါပရိညေယဒုက္ခသိမှုပြီးပေသည်အဲဒီလိုမြင်နေ ကြားတိုင်းတော့အဆောပါပေါ်တိုင်းပေါ်တိုင်းတွေကိုရှုလို့ရှိရင်သွေလာမဥပါဒိုင်းတရားတွေဥပါဒနဲ့ခန္ဓာလို့ခေါ်တဲ့ယုံနာတရားတွေရဲ့အဖြစ်ပြက်တွေအမှန်တိုင်းသိတာကိုမှန်တိုင်းသိတာပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒိသဒုက္ခအနတ္တအဲဒါတွေကိုသိတာကပရိညေယပရိညာတပိုင်းခြားပြီးတော့သိတဲ့ဉာဏ်ဖြစ်တာပိုင်းပိုင်းခြားခြားပိုင်းပိုင်းနဲ့သိတာ ဒုက္ခသစ္စာပရိညေယဒုက္ခသစ္စာဒုက္ခသစ္စာတရားကိုဆင်းရဲဖြစ်မှနေတဲ့တရားကိုပရိညေယပိုင်းခြားပြီးတော့သိရမည်ဟောသမှုရဆရာကျတော့ဘာသာကပြရမယ်မြေရသစ္စာတော့မျက်မှောက်ပြရမယ်မေရသစ္စာတော့မိမိတဏ္ဍဖြစ်စေရမယ်သစ္စာလေးပါးကိုသူတာဝန်နဲ့သူခွဲကြပြီးတော့ဟောထားပါတယ်အဲဒုက္ခသစ္စာမှာတော့ပရိညေယပိုင်းခြားပြရမယ်အခုမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းရှုမှတ်နေကြတာ ဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိအောင်လို့ရှုနေရတာပဲရှုတိုင်းရှုတိုင်းလည်းသိတဲ့နေရာတွေသိနေတာပါပဲအသိဉာဏ်သမာဓိကောင်းပြီးတော့အသိဉာဏ်ပေါ်လာရင်ဒီဒုက္ခသစ္စာတရားတွေအမှန်ကန်သိရတာပဲအမှန်ကောင်းပါလေမှာသဒ္ဒစုကပရိနိယဒုက္ခသိမှုရှိပေသည်အဲပရိနိယဒုက္ခဆိုတာပရိနိယတရားပဲပရိနိယပိုင်းခြားသိရမယ်တရားပါဠိလိုကပရိနိယ ဗမာလိုကတော့ပိုင်းခြားပြီးရပိုင်းခြားပြီးဆိုရတာမမကန်ကတိုင်းတိုင်းနိုင်နိုင်ဒီဒီခြေခြားကြည့်တာကိုပြောတာပါပဲအဲဒီတော့ယောဂသစ္စာနဲ့စပ်ပြီးတော့သိအောင်အားထုတ်ဖို့နီးနားလည်ပါလေတော့ဆိုရင်အခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီအားထုတ်နေတာယောဂသစ္စာတွေဘာသာနဲ့ခန္ဓာခေါ်တဲ့ယောဂသစ္စာတွေမြင်ကြတဲ့မြင်ကြပြင်းနေတဲ့အတိုင်းမြင်ကြပြတာတွေအမှန်တည်း မရှိလို့ရှိရင်မသိဘူးမသိလို့ရှိရင်ဖြင့်ဆွဲလမ်းမှုဥပါဒာနဲ့ဖြစ်နေတယ်အဲမြဲတဲ့ချမ်းသာတဲ့ပုဂ္ဂိုလ်သားတော်လည်းဆွဲလမ်းမှုဖြစ်နေတယ်အဲဒါတွေကိုသိအောင်ရှုလို့သိလို့ရှိရင်မမြဲတာကိုသိတော့တာကိုပေါ်ပြီးကြောက်တာမမြဲဘူးဆိုပြီးတော့မြဲတယ်ပဲဆွဲလမ်းတော့မလို့ချမ်းသာတယ်ကောင်းတယ်လည်းမဆွဲလမ်းဘူးပုဂ္ဂိုလ်သားတော်ပဲလည်းမဆွဲလမ်းဘူးသို့တော်လည်းပဲအရဟတမေမြတ်သေးရင်တော့အဲလုံးလုံးကြီးတော့မကင်းနိုင်ဘူးသောတာပန်လည်းသောတာပန်အလိုက် သူကလည်းပဲကာမဂုဏ်အာယုန်နဲ့သာနေတဲ့ပြီးနေသေးတာပဲအနာဂံတောင်မှကာမလောကကိုမသာဝင်မယ်လို့ဇမလောကကိုသာယာပြီးတော့ဇမလောကမှာဖြစ်ပြီးတော့နေသေးတာပဲလုံးလုံးကြီးတော့မကင်းသေးဘူးကင်းတာလည်းညကင်းတာပါပဲရှုမိလို့ချင်းရှုမိတဲ့အာရုံနဲ့စပ်ပြီးတော့မြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သားတော်နေရာနဲ့ဆွဲလာမှုဣတိတာကြီးကင်းတယ်အဲဒီလိုကင်းအောင်လို့ ပေါ်တိုင်းပေါ်တိုင်းဒုက္ခသစ္စာတရားတွေကို ရှုအမှတ်ရသိရတယ်အဲဒီရှုမှတ်သိလို့ရှိရင်ဖြစ်ရင်ဒုက္ခသစ္စာပိုင်းခြားသိခြင်းကိစ္စပြီးတယ်ဒါလည်းနားလည်ထားဖို့ပါနောက်သမှုရသစ္စာကြတော့သမှုရသစ္စာကဘာလဲဆိုရင်တဏှာပဲသမှုရသစ္စာဆိုတာတဏှာတဏှာဆိုတာ လိုချင်မှုနှိမ့်သက်မှုပါရမှုအဲတဏှာပဲတဏှာသမှုရသစ္စာပဲတဏှာကဒုက္ခသမှုရဒုက္ခဖြစ်ခြင်းအကြောင်းပဲဘဝတွေထတာထတာဖြစ်ပြီးတော့ဆင်းရဲနေကြတာဘာကြောင့်လဲဆိုဒီတဏှာရှိလို့တဏှာမရှိတဲ့ဉာဏ်ကပုဂ္ဂိုလ်ကြရင်ဘဝတွေဖြစ်ပြီးတော့ဆင်းရဲမှုမရှိဘူးသောတာပန်လည်းပဲကိလေသာကင်းတာများကင်းမြင်မယ်လို့ တဏှာလုံးလုံးကင်းတာမှုသေးတော့သူလည်းပဲဘဝတွေဖြစ်တာရှိသေးတာပဲဒါရာဂာနဲ့ဖြစ်တာရှိသေးတာအနာဂာနဲ့ပဲဒီမှာလောကတွေဘဝတွေဖြစ်တာရှိသေးတာပဲဆင်းရဲတွေလုံးလုံးကင်းနေအာဃာတမဲ့တောက်တော်မှသန္တာဖြစ်မှဒီမှာသိရတာအကုန်ကင်းတာတဏှာကင်းတာတဏှာကင်းတော့ဘဝတွေမဖြစ်ဘူးဆင်းရဲတွေမဖြစ်ဘူးအဲဆင်းရဲဒုက္ခသစ္စာတွေအကုန်လုံးငြိမ့်ပြီးတော့သွားတယ်အဲဒါကိုလည်းနားလည်အောင်လည်း နှစ်သက်သာယာတဏှာသစ္စာဒုက္ခဖြစ်ကြောင်းဤဒုက္ခသမုဒယလို့ပါဠိမှာတော့ဒီလိုသုံးပါတယ်နှစ်သက်သာယာတာတဲ့မြင်နိုင်ကြတဲ့ဒီတိုင်းဒီတိုင်းတွေကိုနှစ်သက်သာယာတဲ့တဏှာကိုသစ္စာဒုက္ခဒုက္ခသစ္ဒုက္ခသစ္စာဖြစ်ကြောင်းသစ္စာဒုက္ခဖြစ်ကြောင်းဒုက္ခသစ္စာဖြစ်ကြောင်းပဲဒုက္ခသမုဒယဒုက္ခသစ္စာဖြစ်ကြောင်းပဲအဲဒီတဏှာရှိနေလို့ ဘဝအသစ်တွေဖြစ်ပြီးတော့အိုရနာရဒေရဆင်းရဲနေမှုတွေနဲ့တွေ့နေရတယ်။မဝမနာမသိခင်လည်းပဲကိုဆင်းရဲစိတ်ဆင်းရဲတွေဖြစ်တာမျိုးဖြစ်တာပါပဲ။ကိုဆင်းရဲမဖြစ်တာမှ ဖြစ်ပြနေတဲ့ဆင်းရဲတွေကလည်းရှိနေတာပဲ။ဖြစ်လာကြတယ်ဖြစ်လာကြတယ်ဆင်းရဲတွေ။အဲဒီဆင်းရဲတွေဟာတဏှာရှိနေလို့ဖြစ်တာတဲ့။အဲတဏှာကဒုက္ခသမှုတွေရဆင်းရဲဖြစ်ကြောင်းတရားပဲ ဒါရင်ဒါလေးဆိုရမယ်မြစ်သက်သားယာသနာဟာသစ္စာဒုက္ခဖြစ်ကြောင်းဤမြစ်သက်သားယာသနာသစ္စာဒုက္ခဖြစ်ကြောင်းဤမြစ်သက်သားယာသနာသစ္စာဒုက္ခဖြစ်ကြောင်းဤ နှိစ္စတာယမှုတနာဒုက္ခသစ္စာဖြစ်ခြင်းအကြောင်းပါဠိတော်ဒုက္ခသမှုရသစ္စာလို့အမည်ပေးထားပါတယ်။မြန်မာသစ္စာဒုက္ခဖြစ်ကြောင်းဆိုတော့ဒုက္ခသစ္စာဖြစ်ကြောင်းအဲဒီလိုပဲမှတ်ဖို့ရဒုက္ခသစ္စာဖြစ်ကြောင်းတရားပဲလို့ဒီတနာရင်းအခုမြင်နေကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းရှုနေရတာဒီတနာမဖြစ်အောင်လို့တနာကင်းအောင်လို့တနာကင်းရင်ဖြင့် ဒီဒုက္ခသစ္စာတွေလည်းပဲမရှိသေးနဲ့ငြိမ်းအဲငြိမ်းအောင်ပြုမှတ်ပြီးတော့နေကြမြင်ကြစစွာပေါ်တိုင်းမာဒနာဖြစ်နိုင်သည်အဲမြင်ကြစစွာအစရှိတယ်ဆိုတော့မြင်ကြပြီးတော့အနတ်နာနာရတာစားသည်တာကိုယ်ဝတွေ့ထိတာစေကုသနာကြံပြီးတာအဲဒါတွေပေါ်နေစစွာအဲအကုန်လုံး6 6လွယ်ရ6ခန္ဓာပါပဲမြင်နိုင်ကြတယ်အဲဒီအရာတွေပေါ်တိုင်းမှာ မြင်ကြဆစွာပေါ်တိုင်းမှာတဏှာဖြစ်နိုင်ပြီအဲ့ဒါတွေကိုမရှိမမှမသိတဲ့ပုဂ္ဂိုလ်တွေမှာတဏှာဖြစ်နိုင်တယ်။သံဃာတွေမှာထက်ခါထက်ခါဖြစ်နေတာဒီဒီတဏှာကြောင့်ဖြစ်နေတာပဲ။ဒီဆရာစဉ်းစားကြည့်လို့ရှိရင်အခုဖြစ်နေတဲ့ပုဂ္ဂိုလ်တွေဟာဘဝတွေအဲယူတတ်နိုင်မလို့ဘယ်ကနေပြီးတော့ဘယ်လောက်ကြာလို့ဘဝတွေဘယ်လောက်ဖြစ်လာမှမသိဘူး။ဘယ်လောက်ဆင်းရဲတွေများခဲ့မှကိုမသိဘူးသူကအမှန်များတာပဲ။ ဒါတွေပြအခုဖရာသာသနာတွေ့ပြီးတော့တရားတို့ရရင်ရမရလို့ရှိရင်ဒါအောင်လဲပြီးတော့ဘဝတွေထားတာပြီးဝေချင်းနာချင်းဒီချင်းတွေဆင်းရဲတွေအများကြီးတွေ့သွားအောင်ပါလေမြင်ကြစသွားပေါ်တိုင်းမှာဒနာဖြစ်နိုင်တယ်မရှိလို့ရှိရင်ဒနာဖြစ်တယ်မြင်ရတာလည်းပဲကောင်းရှားတာလည်းကောင်းနာစားပြည့်ဒုတိယတာလည်းကောင်းအဲနောင်လည်းပဲအကောင်းရင်မြင်ကြတွေ့ရတာတွေဖြစ်ခြင်းနဲ့လူချင်းနဲ့ခံစားခြင်းနဲ့အဲဒီဒနာတွေဖြစ်နိုင်တာကို ဒါတွေမရှိအောင်လို့ဝိပဿနာရှိရဆွေရမယ်မြင်ကြဆသာပေါ်တိုင်းမှာသနာဖြစ်နိုင်သည်မြင်ကြဆသာပေါ်တိုင်းမှာသနာဖြစ်နိုင်သည်อืม နာကဘုံဘဝဒုက္ခဖြစ်စေသည်အဲ့ဒီတဏှာကဒုက္ခတွေဖြစ်စေတယ်တဲ့ဉာဏ်တဏှာကဒုက္ခကိုဖြစ်စေသည်ဘယ်လိုဒုက္ခတော့ဘုံဘဝနဲ့ဆက်တဲ့ဒုက္ခတွေပယ်လေးပါဘဝယုံနာဖြစ်ပြဒုက္ခတွေလူလောကဘဝယုံနာဖြစ်ပြဒုက္ခတွေနာလောကဘဝလည်းဒီလိုပဲဖြစ်ပြတယ်ဓမ္မလောကဘဝလည်းဖြစ်ပြတယ် အဲဒီဒုက္ခတွေဖြစ်နိုင်တယ်တဲ့ဘဝတွေခါခါတာတာဒီဖြစ်ရဘဝမှာဟိုရင်းနာရင်းတရားချင်းခဏမစက်ဖြစ်ပြချင်းဆိုတဲ့ဆင်းရဲတွေဖြစ်ချင်းရင်ကြောင်းပဲအဲဒါကြောင့်ရင်းတနာကဘုံဘဝအဲဒီတနာဖြစ်လို့ရှိရင်ဒီတနာမကင်းတဲ့ကာလပါတော့ယုံညံတော်ဘဝတွေရောလာစားဘဝတွေရောမြင့်မြတ်ဘဝတွေရောဖြစ်ပြီးတော့ ဖြစ်ရဘွားတွေမှာဝါနာတရားဆိုင်တဲ့ဆင်းရဲတွေဒါတွေဖြစ်ရမှာလေအဲဒါမို့ယဉ်တနာကဘုံဘဝဒုက္ခဖြစ်စေသည်ဆိုရမယ်ယဉ်တနာကဘုံဘဝဒုက္ခဖြစ်စေသည်ယဉ်တနာကဘုံဘဝဒုက္ခဖြစ်စေသည်ယဉ်တနာကဘုံဘဝဒုက္ခဖြစ်စေ အဲပေါ်ကရှုကရင်းတနာကင်းကွာစေရမည်အဲဒီသမှုရသစ္စာကိုပါဟာတဗတရားလို့မစကြသုတ်ရိယစပြီးဟောထားပါတယ်။တံခောပဏိတံဒုက္ခသမုဒယံအရိယသစ္စာမဟာတဗာတိမေဘိခွေပုဝေနာနုတ္တရစေမေသက္ကုံဥဒ္ဒပါတိစသည်ဖြင့်အဲဒီ ဒုက္ခသမုဒယသစ္စာဒုက္ခဖြစ်ကြောင်းဖြစ်တဲ့သမုဒယသစ္စာတဏှာသမုဒယသစ္စာကိုပဟာဒဗံပယ်ရမယ်တရားပဲပယ်ဆိုတာဒီကအခုရှိတဲ့ပစ္စည်းတွေကိုလွန့်ပြစ်ပြီးပယ်ရတာမျိုးတော့မဟုတ်ပါဘူးကင်းချင်းအောင်လို့အားထုတ်မှာကင်းချင်းစီရမှာပါပဲကင်းကွာစီရမယ်တဲ့ဒါလေးပေါ်အောင်လို့ကင်းကွာစီရမယ်လို့ပဟာဒဗပါဠိလိုတော့ပဟာဒဗပယ်ရတယ်ဆိုတော့ အခုသုံးမရတဲ့ဝတ္ထုပစ္စည်းတွေကောက်ယူပြီးတော့ဆွန့်ပြေးလိုက်အဲဖယ်ပြေးလိုက်ဖြက်ပြေးလိုက်ဒီလိုအဓိပ္ပာယ်ရှိတယ်အဲ့ဒီလိုတော့မဟုတ်ပါဘူးကြ။ဒါနာဝဲအဲ့ဒီလိုထုတ်ပြေးလို့လည်းမရပါဘူး။အဲဝိပဿနာရှုလို့ရှိရင်ဆင်းရဲတွေအမှန်သိရင်တဏှာတွေဖြစ်တင်တာတွေမဖြစ်ဘဲနဲ့ငြိမ်းယူလာတာ။ပယ်ပြီးသားဖြစ်သွားတာ။ဝိပဿနာရှုတိုင်းရှုတိုင်းဒုက္ခသစ္စာသိတဲ့လောက် အဲဒီသမုဒယသစ္စာသမုဒယသစ္စာဆိုတဲ့တဏှာကိုပယ်ပြီးသားဖြစ်နေတာပဲပြီးတော့ပဲနည်းနည်းပြီးရင်နည်းနည်းငြိမ်းတာနည်းနည်းပြီးနည်းနည်းငြိမ်းတာပဲနည်းနည်းကြတဲ့နေရှုပေါ်ပြီးကြောက်ပေါ်ပြီးကြောက်သိနေရင်အဲ့ဒါနဲ့စပြီးနှစ်သက်တာမှုမှမဖြစ်တော့ပဲအဲ့ဒါငြိမ်းတာပေါ့အဲ့ဒီနှစ်သက်တာမှုဖြစ်လို့ရှိရင်တော့ ဘဝတွေခါခါတခါဖြစ်ပြီးဆင်းရဲတွေတွေ့ရမှာအခုတော့ဒီတိုင်းဒီတိုင်းနေရှုပြီးတော့နေသဒုက္ခအနာတ္တတွေပြီးနေလို့ရှိရင်အဲ့ဒါတွေအကောင်းထင်ပြီးနှစ်သက်သာယာမှုတွေမဖြစ်တော့ဒနာတွေမဖြစ်တော့အဲ့ဒီဒနာတွေငြိမ့်တော့အဲ့ဒီဒနာတွေငြိမ့်တာဒါပယ်တာပဲပယ်ပြီးနေတယ်ဒီနေ့ကတော့ဒီထုတ်ပြပြီးတော့ပယ်ရတာမျိုးတော့မဟုတ်ပါဘူးတင်းတင်းကြီးစီရတာပါပဲပေါ်ကိုက်ရှုကယဉ်ဒနာတဲ့ပေါ်ကိုက် ပေါ်ကိုက်မှာမြင်ကိုက်ကြားကိုက်နားကိုက်စသည်ကိုက်တွေးစီကိုက် ပေါ်ပိုက်ရှုမှအဲ့ဒါလေးနဲ့နားလည်ဖို့ရေးကြည့်ပါတယ်။တချို့ကပေါ်ပိုက်ရှုအောင်မှမပြီးပဲနဲ့စာရဲကပါတဲ့အတိုင်းအာယုံနာအိစ္ဆဒုက္ခအနာတ္တဒီလိုဆင်ញင်ုံနဲ့ကိစ္စပြီးတယ်ဆိုပြီးတော့တရားတွေကလည်းဟောတတိယတဲ့သဘောကျအဲ့ဒါနဲ့ပြီးအဲ့ဒါနဲ့ကတော့တဏှာအလုံးလုံးမငြိမ်းပါဘူးသူတို့မြင်နိုင်ကြတိုင်းနေတဏှာတွေလည်းဖြစ်နေသေးတာမငြိမ်းပါဘူးဥစ္စာလားအခုပေါ်တိုင်းပေါ်တိုင်းရှုမှအသိဉာဏ်ကောင်းတဲ့လောက်ဟာမြင့်တဲ့တရားမှုတွေ မဖြစ်တော့ဘဲနဲ့ကင်းငိမ့်ပါလေသူမိတဲ့အာရုံနဲ့အာရုံတိုင်းမှာဖြစ်ပြောက်သွားအဲ့ဒီအာရုံတော့ပြတ်တတ်တာမှမရှိဘူးဒါပဲမဲ့လို့မရှိဘဲနေတဲ့ခါကာလရိုးရိုးမြင်လာကြတာတွေတော့ရှိသေးတယ်အဲ့ဒါတွေတော့ဖြစ်သေးတာပါပဲကာမပုထုဇဉ်မပြောနဲ့သောတာပန်တွေလည်းပဲသနာတွေกินနေမြတ်กินမိမယ်လို့သူတို့လည်းမြစ်သက်တာမှုတွေရှိတာပဲသောတာပန်တွေကမျိုးသမီးတွေမျိုးသားတွေဒီနေ့အိမ်အောင်တွေပါတယ်နဲ့ကာမရာက ဘာမှချမ်းသာတွေခံစားနေတာတွေလည်းရှိတာပေါ့သူကသူတို့မကင်းသေးပါဘူးအဲဒါကလည်းရှိတာပဲအနာဂါမှာတော့ကာမရာဂတွေမရှိဘူးမရှိပေမဲ့လို့ဘဝနဲ့စပြီးမြင့်တဲ့တရားမှုတွေအဲဒါလေးရတယ်ရှိသေးတာပဲသူတို့မှလည်းအဲဒါရေးကြည့်ပါလေဝိပဿနာရှုလို့ရင်ရှုကြိုက်မှမြင်တာလေးပေါ်ပြောက်သွားအဲဒါလေးနဲ့စပြီးတော့ပေါ်ပြောက်တာရှိမှမရှိတော့ဘူးအဲဒါနဲ့စပြီးတော့နှိမ့်သက်တာမှမရှိဘူးကြားတာလေးပေါ်ပြောက်တာနှိမ့်သက်တာမှမရှိဘူး အဲမရှုမိတဲ့ဟာလေးမြင်တာနဲ့စပြီးတော့လည်းနှိမ့်သက်တာမှုဖြစ်နိုင်နေတယ်ကြားတာနဲ့စပြီးတော့လည်းဖြစ်နိုင်နေတယ်အဲဒီလိုရှုမိလို့ပေါ်ပြောက်သွားပြီဆိုရှိမှမရှိတော့ပဲပဲနှိမ့်သက်တာမှုဖြစ်တော့မယ်ဒါကြောင့်ပေါ်ကိုက်ရှုကရင်းတနာတဲ့ပေါ်ကိုက်ရှုပြီးတော့အဲဒီတဏှာသမုဒယသစ္စာဆိုတဲ့တဏှာကိုကင်းကွာရမယ်ပယ်ရမယ်တဲ့ဘာတာဘာတရားတို့မြတ်စွာဘုရားဟောထားတယ်ဆိုရမယ်ပေါ်ကိုက်ရှုကပေါ် ယင်တနာသင်ခွာစေရမည်ဟောခိုက်ရှုဟာယင်တနာသင်ခွာစေရမည် ဒီခုပြောရတဲ့အတိုင်းဒုက္ခသစ္စာနဲ့သမုဒယသစ္စာတွေဒီနှစ်ခုကိုသဘောပြောက်ပေါက်ရင်ကအမှန်ဟန်ကြနေပါဘူးဒုက္ခသစ္စာသင်ရလို့သိအောင်ရှုသမုဒယသစ္စာလည်းပဲပယ်ပြီးသားဖြစ်အောင်အဲဒုက္ခဆင်းရဲတွေကိုသိနေလို့ရှိရင်ပယ်ပြီးသားဖြစ်တော့ဒါကြောင့်သိတဲ့သိလိုက်တဲ့ဒုက္ခသစ္စာတွေရှုရှုပြီးတော့သိတိုင်းသိတိုင်းဟာသမုဒယသစ္စာတွေလည်းပယ်ပြီးသားပယ်ပြီးသားဖြစ်နေသို့တော်လည်း မရှိဝဲနေတဲ့အခါဒီတော့ရှိသေးတာပေါ့ဒါတော့ဘယ်တတ်နိုင်လို့ဒါတော့ရှိသေးတာပဲသာမန်ပုထုဇဉ်ပြောနေခုနပြောတဲ့အတိုင်းသောတာပန်တရားအနာဂါမိတော်မှသူတို့တော်မှဖြစ်နေနေဖြစ်နေသေးတာပဲအဲဒါလေးနားလည်ထားဖို့အဲဒါအမှန်အမှန်တော်နင်းပြပါတယ်အမှန်ရှင်းပါတယ်ဒီကဘုရားမှာသစ္စာပြဟောကြားတော်မူတဲ့အတိုင်းမတိပဒနာသုတ်ကရှုပုံကပေါ်တိုင်းပေါ်တိုင်းနေရှုရဟောတာအဲဒီတိုင်းခုရှုနေကြတာ ပေါ်တိုင်းပေါ်တိုင်းတွေကသမာဓိညာအားအားရှိတဲ့ခါကျတော့ဖြစ်ပြီးပြောက်ဖြစ်ပြီးပြောက်ဒါတွေတွေ့နေတဲ့ခါကျမြစ်တဲ့တာမှုပဲရှိတော့မလို့အဲ့ဒါလည်းကင်းတယ်မြစ်တဲ့တာမှုထနာကင်းတယ်တဲ့အဲ့ဒါဘာတပါဆိုတဲ့လည်းပယ်ရင်ပယ်ရတဲ့တရားပယ်ရပယ်ရနီးပယ်ရနီးပါတယ်တဏှာကြီးပယ်ပြီးသားဖြစ်သွားအဲဒီပယ်ပြီးသားဖြစ်အောင်လို့ခုအားထုတ်နေရတာပယ်ပြီးသားတွေဖြစ်လို့နိုင်နေလာလို့ရှိရင်ဖြင့် အရိယာမဂ်ခင်တွေဖြစ်ပြီးတော့နိဗ္ဗာန်မျက်မှောက်ပြုတာပဲအဲနောက်နိဗ္ဗာန်ဆိုနိရောဓသစ္စာဆိုတာဘာအလုံးဆိုတာကိုပေါ်မှာပါသနာချုပ်ရာနိဗ္ဗာန်ဟာသစ္စာနိရောဓပဲဒီနိရောဓသစ္စာပဲသနာချုပ်ရာဖြစ်တဲ့နိဗ္ဗာန်သနာတစ်ခုတည်းချုပ်တာလားဆိုဟုတ်ပါဘူးကိလေသာတွေအကုန်လုံးချုပ်တာပါဒါပဲလားဆိုမဟုတ်ပါဘူးယုံနာဆင်းရဲတွေအကုန်ချုပ်တာပါအကုန်ချုပ်တာ ဆိုတော့တဏှာကသူကရင်းငါဖြစ်နေတယ်ဆိုတာတရားဟောတာကတဏှာသမှုရသစ္စာအကြောင်းပြုပြီးတော့ဘဝတွေထက်ကတခါဖြစ်ပြီးဆင်းရဲနေရတယ်တဏှာကင်းလို့ရှိရင်ဘဝတွေထက်ကတခါကိုမဖြစ်တော့ဘူးတခါလည်းငြိမ့်နေအဲဒါတဏှာလည်းချုပ်အဲကိလေသာတွေသိရင်ကိလေသာတွေလည်းချုပ်ဘဝသိယုံနာနေလည်းမဖြစ်ပဲချုပ်အကုန်လုံးငြိမ့်တာအဲဒါနိဗ္ဗာန်လို့ခေါ်ရတယ် တဏှာချုပ်ရနိဗ္ဗာန်ဟာသစ္စာនិရောဓនិရောဓသစ္စာလို့ခေါ်သည်ဒီတော့တဏှာချုပ်ရနိဗ္ဗာန်ဟာသစ္စာនិရော မှတ်တိကသမဝါယမမှတ်နိကသမတတိမှတ်သုံးပါသမသမารိအာမဂ်ကင်၃ပါးဤ၃ပါးကိုသမာဓိမဂ်ကင်ခေါ်သည်တဲ့သမာဓိမဂ်သမ္မာဝါယမသမ္မာသမ္မာရိတွေထက်တာကတော့မှန်ကန်တဲ့ဥစ္စာပေါ့လေဝါယမလုံးလားဆိုတာကမဟုတ်တဲ့လုံးလားလည်းရှိတာပဲတတိကလည်းတတိစစ်တာမဟုတ်တာမဟုတ်တာတွေဒီရနာတွေလည်းရှိတာသမာဓိကလည်းဒီလိုပဲမဟုတ်ရတွေမှာမှားရနာတွေလည်းရှိတာပဲ ဒါနဲ့အခုရှုတိုင်းမှတ်တိုင်းအာထုတာကမှန်စွာအာထုတာပဲမှတ်ရတာလည်းမှန်စွာမှတ်ရတာပဲစိတ်တည်တာကလည်းမှန်စွာစိတ်တည်တာပဲအဲ့ဒါကိုမှနားလည်ရအောင်လို့တမာလေးနဲ့ထည့်ထားတဲ့မဲ့ဒီနေ့ဒီသုံးပါးကိုတမာလေးနဲ့ခင် ခေါ်ပြီးတယ်ဒါလည်းတော့မဆိုပါနဲ့နားလည်ပါအဲဒီသုံးပါးကိုတမာလေးနဲ့ခင်ခေါ်ပြီးနားလည်ပါရတော့ဆို နောက်သမာဓိနဲ့ခင်ပြီးတော့ပညာမဲ့ခင်တစ်နှစ်နှစ်ခုပဲရှိတယ်ပညာမဲ့ခင်သမာဓိမဲ့ခင်အာရှိသောကမှသာသိတာကသမာဓိတိမဲ့ခင်အဲဒီသမာဓိမဲ့ခင်သုံးပါအားကောင်းလာတဲ့အခါကျတော့မှန်နိုင်သိတာအားမရှိသေးခင်တော့ခေါင်းနဲ့ပိန်နဲ့မှတ်သားမှန်ရဘာမှမသိသေးပါဘူးဘောရီပုဂ္ဂိုလ်တွေပထမစအားလုပ်ပါသားကမ္မဇာတိကဆင်းနေသူဘာမှသိသိတာမဟုတ်ဘူးပြောကြလည်းမရှိဘူးနောက်ကြတော့ပြောသိတာလေမှလည်းမှလည်းရုပ်ကတစ်ခါ မှတ်သိတာတို့ဆရာဒါလေးတွေသဘောကျသိလာတယ်ရုံနာပိုင်းခြားပြီးပေါ်ပြီးကြောက်တာပေါ်ပြီးကြောက်အဲ့ဒါသိလာတယ်အဲ့ဒါတွေကအဖြစ်အပျက်တွေသိလာတာအိဋ္ဌရုပအနတ္တတွေသိလာတယ်အနံကောင်းပါတယ်အဲ့ဒါတမာရီအားကောင်းမှဖြစ်တာတဲ့တမာရီအားမကောင်းလို့ရှိရင်ဖြစ်သေးဘူးသမာဟိတယထာဝုဒံပဇာနာတိဇနစာပြေဟောတာသမာဟိတစိတ်တည်ကြည်သောပုဂ္ဂိုလ်တွေယထာဝုဒံဟုတ်တိုင်းမှလည်းပဇာနာတိအမှန်တိုင်းသိတာသမာဓိဖြစ်လို့ရှိရင် သမာဓိတွေလို့ရှိရင်ယုံနာကိုလည်းမှန်တိုင်းပြီးအကြောင်းကျိုးဆက်သွယ်ဖြစ်တာလည်းမှန်တိုင်းပြီးခဏမစက်ဖြစ်ပြီးပြောဖြစ်ပြီးပြောအဲ့ဒါလည်းမှန်တိုင်းပြီးဖြစ်ပြီးပြောသွားတော့အိဋ္ဌမမြဲဘူးဒုက္ခဆင်းရဲတဲ့အနတ္တအာတ္တမဟုတ်ဘူးဒါတွေလည်းမှန်တိုင်းပြီးတာအဲ့ဒါသမာဓိမဲ့ခင်အားရှိတဲ့အခါမှာသမာဓိမဲ့ခင်သုံးပါးအားရှိပြီဆိုရင်မှန်စွာသိတယ်အခုတရားထုတ်ရတာအဲ့သမာဓိမဲ့ခင်အားကောင်းအောင်အားထုတ်ရအားမကောင်းသေးရင်အမှန်တိုင်းမဖြစ်သေးဘူးဆိုရမယ်သမာဓိမဲ့ခင်သမာဓိ ရှိသောအခါမှန်စွာသိတာကသမာဓိရှိမဲ့ခင်သမာဓိရှိမဲ့ခင်သမာဓိရှိမဲ့ခင်အာတိဝါ မာဓိမှားရတယ်လည်းအကောင်သမာဓိမှားတဲ့စိတ်တည်ခြင်းမလည်းအကောင်ဒီသမာဓိနဲ့သမအားရှိတဲ့အခါမှာမှတ်တိုင်းမှတ်တိုင်းအမှန်ကိုသိရဲ့ရုပ်သဘောနာသဘောလေးတွေခွဲကြပြီးတော့သိတဲ့အကြောင်းနဲ့အကျိုးလည်းပဲသိတာများသိတဲ့ခဏမစဲဖြစ်ပြင်တာဖြစ်ပြီးပြည့်သွားတာလည်းသိတဲ့အိသရုပအနတ္တသဘောလည်းသိတဲ့ဒါသမာအာမဒိဋ္ဌိမှန်စွာသိတာပဲတဲ့အဲ့ဒါမာဒိဋ္ဌိမှန်စွာသိတဲ့မာဒိဋ္ဌိဆိုတာညာမဲ့တော့ဟွန်း မှန်စွာသိတာကသမာဓိဋ္ဌိမဲ့ခင်ရှုမှတ်တိုင်းမှန်စွာသိအောင်စိတ်ညွတ်တာကသမာသင်္ကပ္ပသမာဓိမဲ့ခင်ဖြစ်ရင်သမာသင်္ကပ္ပကသူ့ဟာသူဖြစ်တတ်တာပဲဒါကတော့ထူအောင်ထူရပါဘူးဒီကသမာဓိမဲ့ခင်အားကောင်းလို့ရှိရင်သမာသင်္ကပ္ပမှန်တိုင်းစိတ်ညွတ်ပေးတဲ့သဘောလေးရှိတယ်အခုအလောကဆိုရင်လည်းလောကကြီးရာတွေအကောင်းတွေစဉ်းစားတဲ့အခါကောင်းတဲ့စိတ်တွေဖြစ်တယ်အဆိုးတွေစဉ်းစားတဲ့အခါအဆိုးတွေ ဖြစ်တယ်အဲ့ဒါကြတော့စဉ်းစားတာတွေစောစောကကြိုကြိုစဉ်းစားတာတွေကသူကပေါ်တယ်အခုဝိပဿနာရှိရမှာတော့ရှုတိုင်းရှုတိုင်းမှာစိတ်တစိတ်ထဲမှာကိုအကုန်လုံးသမာသင်္ကပ္ပသမာဓိကတွဲဖြစ်တာတို့ဒါကြောင့်မို့ရှုမှတ်တိုင်းမှတ်တဲ့စိတ်ထဲမှာပဲဒီအမှန်တိုင်းသိအောင်လို့စိတ်ညွတ်ပေးတဲ့သဘောတည်းသူကသူပါလာတယ်အဲ့ဒါပါလာတာသူကဒါသမာသင်္ကပ္ပမေခင်ခေါ်တယ်သမာသင်္ကပ္ပမှန်စွာကြံစည်ခြင်း ကျမ်းကြီးဆိုပေမဲ့လို့သူအထူးတလည်းကျမ်းကြီးနေရတာမဟုတ်ဘူးမှားရင်မှားရင်နဲ့အမှန်ဘက်ကိုစိတ်ညှို့ပြီးတော့သမာဓိကြီးကအမှန်ကိုမြင်ပြီးသွားတာပဲဒါပဲဆိုဒါကြောင့်မို့အဲ့ဒါနားလည်အောင်လို့ပြရှုမှတ်တိုင်းမှန်စွာသိအောင်လို့တဲ့စိတ်ညှို့ထားတာတဲ့စိတ်ညှို့ထားကဒါတောင်းဘောဘာဝုံနဲ့ခတ်တူတူဖြစ်နေဘာဝုံမို့နော်တောင်းမှုလေးဟုတ်လားဒါတွေကဘာကုန်းလား ဝါဝါနဲ့မထင်လို့လားပြောတာရှုမှတိုင်းမှစွာသိအောင်စိတ်ညွတ်တာကအမဟာသင်္ကပ္ပမဲ့ခင်ဆိုရမယ်ရှုမှတိုင်းမှစွာသိအောင်စိတ်ညွတ်တာကအမဟာသင်္ကပ္ပမဲ့ခင်ရှုမှတိုင်းမှစွာသိအောင်စိတ်ညွတ် နှစ်ပါးကိုပညာမဲ့ခင်ခေါ်သည်တဲ့အဲဒါသမာသမာဓိဋ္ဌိနဲ့သမာသင်္ကပ္ပဒီမဲ့ခင်နှစ်ပါးကိုပညာမဲ့ခင်သမာဓိဋ္ဌိကအမှန်တိုင်းသိတာကိုသူ့ကိုပဲအမိပေးပြီးတော့ပညာလို့အမိပေးထားတယ်သမာသင်္ကပ္ပနဲ့သမာဓိဋ္ဌိနှစ်ခုလုံးကိုပညာရှိကသမာဝါယမသမာသတိတွေရောသမာဓိနာမည်နဲ့သမာဓိမဲ့ခင်ပေးတာသမာဓိမဲ့ခင်က၃ပါးပညာမဲ့ခင်နှစ်ပါးပေါင်း၅ပါး ဒါကတော့ရှင်ရှင်ရှင်ထင်ရှားတွေ့နေတာဘာမဝါစာမှန်စွာပြောခြင်းတဲ့ဒီကြားထဲမှာဟိုဝိသင်းလေးဘာလေးခေါ်မလဲဗောပုံမှန်အစီလေးဒီခေါ်လေးကမဲ့အသမကမ္မန္တနောက်ကပါတယ်အဲ့ဒါလေးမျိုးဒီထည့်ရမှာဒါလည်းပဲသူတို့အချိန်မရှိတော့မထည့်နိုင်ဘူးဆိုတာဒီကချစ်ပေးလိုက်ပါဆိုတော့သမဝါစာပါဠိမှန်စွာပြောခြင်းကဖာသာပြန်မယ် ဓမ္မဝါဒဆိုတာမှန်စွာပြောတာပဲမှန်စွာပြောဆိုရင်လည်းတကယ်ပြောတာမဟုတ်ပါဘူးသူကမာယုစွာမပြောခြင်းပါပဲမာယုစွာမပြောတာဟာဓမ္မဝါဒခေါ်ပါတယ်ဓမ္မာကမ္မန္တမှန်စွာပြုခြင်းဆိုတာလည်းမှန်စွာပြုတာကိုပြောတာမဟုတ်ပါဘူးမာယုစွာမပြုတာကိုပြောတာအဲဓမ္မဝါဒမှန်စွာပြောတယ်ဆိုတာမူသာဝါဒနဲ့လိမ်မပြောဘူးလိမ်မပြောရင်ဒါဓမ္မဝါစာပဲမပြောရနေုံနဲ့လည်းဓမ္မဝါစာခေါ်ရတယ် ပြောမှရတော့မဟုတ်ပိပုနာဝါစာတဲ့ခုံးတိုက်စကားတွေမပြောဘူးဆိုရင်လည်းသမဝါစာဘုဒ္ဓဝါစာတဲ့ကျမ်းစာဌာနဆဲဆိုကြိမ်မောင်းပြောတဲ့ဥစ္စာအဲ့ဒါမျိုးမရှိရင်လည်းသမဝါစာသံဖပလာပအပြင်ပြင်းနေအပြင်ပြင်းတွေကိုပြောတာတွေရှိတယ်အဲ့ဒါလည်းပဲအဲ့ဒါလည်းမပြောရရင်ဒါသမဝါစာပဲတကယ်ပြောမှရတော့မဟုတ်ပါဘူး။ကာမကမ္မန္တလည်းထို့တူပဲမာယုကမပြုတ်လို့ရှိရင် မှန်စွာပြုတယ်လေဆိုရတယ်မာယတာပြုတာကငါးပါးဒီလာတဲ့သာနာသုံးခုပါပဲဗာတိပါရသူများတဲ့တချင်းတို့ညှင်းဆဲခြင်းတို့အဲ့ဒါမာယတာပြုတာအဲ့ဒါမရှိရင်ဒါဓမ္မကမ္မန္တရပြီးတော့အာထိန်တာသူများဥစ္စာကိုတရားသဖြင့်ခိုးယူခြင်းဒါမိစ္ဆာကမ္မန္တကိုအဲ့ဒါမရှိရင်မခိုးမိဘူးပဲနဲ့ကင်းနေလို့ရှင်သတ္တမကမ္မန္တရ ပြီးတော့ကာမေသူမိဆဆာကာမဂုဏ်မှာမတရားသဖြင့်ကျူးလွန်တာတွေပေါ့လေမိဘတွေပါလေအုပ်ချုပ်တဲ့ပုဂ္ဂိုလ်တွေကသဘောတူလို့ဒီလက်ထပေးထားတာတွေပါရတော့တာအပြည့်မရှိပါဘူးဒီလိုမဟုတ်ဘဲနဲ့မတရားသဖြင့်မေတော်မှုကျူးလွန်လို့ရှိရင်အဲ့ဒါကာမေသူမိဆဆာလာခေါ်ရတာအဲ့ဒါ မာယုဇာပြုခြင်းပဲအဲ့ဒီမာယုဇာပြုခြင်းကျင်းလို့ရှိရင်သမာကမ္မန္တပဲဓမ္မင်္ဂသမာကမ္မန္တဘာလို့ရမယ်တော့ဒီလိုတော့မဟုတ်ဘူးလို့အဲ့ဒီဣဇဝါစာမာယုဇာပြောခြင်းဆိုတာရဲ့ပြောင်းပြန်မှန်စွာပြောတာတွေကတော့ရှိရင်လည်းရှိပါတယ်ဒါပေမဲ့လူရင်းကတော့ကိုမာယုဇာပြောဆိုခြင်းမှကျင်းနေတာကိုသမာဝဇာခေါ်တယ်သမာကမ္မန္တကလည်းမာယုဇာပြုလို့ခြင်းမှကျင်းနေတာကိုသမာသမာကမ္မန္တလို့ခေါ်တယ်ဒါလေးလည်းနားလည်ထားမှာဒါကဒီလိုပဲလုပ်ထားရတယ် သမ္မာအာဇီဝတဲ့ဒီမှာလည်းဟိုရင်အဲဟိုရင်လေးလူတွေတို့ကြားတဲ့အညီမြပြတာတွေဒီဟိုညနာမည်လေးတွေမေ့နေကိုသဆတော်သိပါတယ်မှန်စွာသက်မွေးခြင်းသက်မွေးဆိုတာစာရတော်ရဲ့နေထိုင်ရေးသုံးဆောင်ရေးတွေကိုရှာရှာကြံလောက်ကင်တဲ့အခါမှာမတရားသဖြင့်ရှာကြံလောက်ကင်တာမိစ္ဆာအဇီဝခေါ်တယ်မတရားသဖြင့်ကြတာမြောက်စာရေးခိုးလူရဲ့ယူလာအာတ္တဝါရဲ့တတ်ဖြတ်ပြီးတော့ တော်တာတွေလို့အဲ့ဒီလိုဟာတွေကမိစ္ဆာအာဇီဝခေါ်တယ်အခုအဲ့ဒါတွေကကျင်ဆောင်လို့ဒါတွေမလုပ်ခဲနေရင်သမာအာဇီဝပဲဒါငါးပါးသီလဆောက်တည်တဲ့ပုဂ္ဂိုလ်တွေကသမာဝါစာသမာကမ္မနာသမာအာဇီဝပြည့်စုံနေတာပါပဲဒီကောင်းတာတွေပြောရမယ်ဒီလိုမဟုတ်ပါဘူးအမှန်တာတွေတကယ်ပြုလုပ်နေရမယ်ဒီလိုမဟုတ်ပါဘူးရောအတမေဝမ်းကြောင်းကောင်းမွန်စွာတွေဘာတွေလုပ်ရမလဲဒီလိုမဟုတ်ပါဘူးသူကအဲဒီမတရားတဲ့ဖြင့်ပြောခြင်း ဒီပြုလုပ်ခြင်းတရားသဖြင့်စာစာရေးတော်ရေးနေထိုင်ရေးတွေကိုဆရာကြံပြုလုပ်ခြင်းအဲဒီတော့အရင်ကင်းနေလို့ရှိရင်သာသမာဝါစာသမာကမ္မနာသမာဇီဝသီလမဲ့ကင်းနေပြီးနာပါပဲအခု၅ပါးသီလစောင့်တည်ပြီးတော့၅ပါးသီလပြည့်စုံနေရင်လည်းဒီသမာကမ္မသမာဝါစာသမာကမ္မနာသမာဇီဝအကုန်လုံးပြည့်စုံတော့ပါပဲရှင်ပါးသီလဆိုရင်ပိုပြီးပြည့်စုံပါတယ်ရှင်သာနေတဲ့ဉာဏ်နဲ့ဆိုရင်ပိုပြည့်စုံပါတယ်အဲဒါကြီးက ဒီသုံးပါးကသီလမဲ့ခင်ဖြစ်သည်တဲ့အဲသီလထဲမှာပါတဲ့စေတသိက်တရားပေါ့လေသမာဝါစာလည်းစေတသိက်တရားတစ်ခုသမာကမ္မတာစေတသိက်တရားတစ်ခုသမာအာဇီဝစေတသိက်တရားတစ်ခုကဲဒါလေးတော့တစ်ခေါက်ကျူဆိုရင်တော့ပါရဲ့သမာဝါစာသမာဝါစာမှန်စွာပြောခြင်းသမာကမ္မတာသမာကမ္မတာမှန်စွာပြုခြင်းသမာ သမ္မာအာဇီဝသမ္မာအာဇီဝသံစွာတဲ့မွေးခြင်းသံစွာတဲ့မွေးခြင်းဒီသုံးပါးကဒီသုံးပါးကသီလမဲ့ခင်ဖြစ်သည်သီလမဲ့ခင်ဖြစ်သည်အဲသီလမဲ့ခင်တဲ့အဲ9နိုင်ပြီတယ်9မိနစ်တော့ပြနှိုးသက်ပေးတာဆိုတော့လေဟိုတရားဟောစဉ်ကနေကြည့်လိုက်လို့ရှိရင်တဏှာကြီးခွဲမှာ 9မိနစ်လောက်ပဲပူပါသေးတယ်သူကတနင်္လာနေ့မရှိသေးပါဘူးဟိုလေတနင်္လာနေ့ဝဲမရှိသေးပါဘူးတနင်္လာနေ့မှာ9မိနစ်လောက်ပဲကြာပါသေးတယ်မရှိသေးပါဘူးတနင်္လာနေ့ဝဲမရှိသေးဘူးတနင်္လာနေ့ဝဲတွေကရတာရရအောင်လို့ည3နာရီလို့တတ်ထားတယ်3နာရီတည်းနည်းနည်းစောပြီးတော့နှိုးစက်ရတယ်နှိုးပြီးတော့အဲသမောဇာသမာကမသမာဇီဝကမတော်မသင့်သီလဆောက်တည်ပြီးမတော်မသင့်မပြုဘဲနေရင် ဒီသီလမဲ့ခင်နဲ့ပြည့်စုံနေတာပဲပါဠိပါဒဒီမှာတဲ့သတ်ရရှိတဲ့ကမှဒါပဲကျင့်ကြောင်းနေရင်ဓမ္မကမ္မနာပြည့်စုံတယ်မိစ္ဆာအဲမူတာဝါဒမာယုစာပြောရမယ်အခါကာလမပြောဘဲနဲ့ကျင့်ကြောင်းနေရင်ဒါပြည့်စုံနေတာပဲမတရားတဲ့ဖြင့်သမုဝါညာပစ္စည်းဥစ္စာရှားမယ်ညာအဲ့ဒီလိုမရှားဘဲနဲ့နေလို့ရှိရင်တရားတွေရလာတဲ့ပစ္စည်းတွေကိုမသုံးဆောင်ဘဲနေလို့ရှိရင်ဒါသမအာဇီဝပြည့်စုံတာအဲ့ဒါက စေတသိက်တွေပြီးတာနေသမာဝါစာစေတသိက်ကသူကတစ်မျိုးပဲသူဖြစ်တဲ့အခါသမာကမ္မနာသမာဓိရောမပေါ့သမာကမ္မနာဖြစ်တဲ့အခါလည်းသူတစ်မျိုးတည်းပဲသမာဓိရောဖြစ်တဲ့အခါလည်းသူတစ်မျိုးတည်းတစ်ခုချင်းတစ်ခုချင်းဖြစ်တယ်လို့ကျမ်းဂန်ကဒီလိုဆိုပါတယ်ဆိုတော့လည်းမဂ္ဂင်ရှိပါတရားဝေဘာနဲ့ခါကာလကြတာခုနကသမာဓိတိမဂ္ဂင်နဲ့အဲပညာမဂ္ဂင်သမာဓိတိလေသမာဓိမဂ္ဂင်နဲ့ပညာမဂ္ဂင် ပြည့်စုံလို့ရှိရင်ဒီသီလမဲ့ခင်တွေလည်းပြည့်စုံနေတာပါပဲခုတရားထုတ်တဲ့ပုဂ္ဂိုလ်တွေပြည့်စုံတာပဲသူကသင်ကြားတာပဲတရားရှုမှတ်နေတဲ့ပုဂ္ဂိုလ်တွေရှုမှတ်တယ်ရှုမှတ်တယ်ဒီသမာကမ္မန္တမိစ္ဆာမိစ္ဆာကမ္မန္တဆိုရက်မာယုသာပြုရဆိုရက်မာတိအာသရဝတ္တသာခြင်းသရဝဥစ္စာခိုးရခြင်းစသည်တွေပြုမှပြုပဲကင်းနေတာပဲမူလဝါဒဒိဋ္ဌိကျောဆိုခြင်းစသည်တွေလည်းမိစ္ဆာဝါစာတွေကင်းနေတာ မတရားသဖြင့်အသက်မွေးခြင်းဆိုတဲ့အဲမတရားသဖြင့်ပြည်စည်းရှာမှုတွေလည်းပဲကင်းနေတာပဲမှတ်သိမှလည်းကင်းပါတယ်အဲဒီတော့ဒါသီလမဲ့ခင်တွေဒီကံပါဝင်နေတယ်လို့ယူသိနေတာပါပဲစေတသိက်အနေအားဖြင့်မပါတော့လည်းပဲအဲဒီမဲ့ခင်တရားတွေအနေအားဖြင့်ဒီမတော်မတင်တာတွေကင်းရှင်းနေတာဟာတော့သိထင်ရှားနေတာအဲနောက် မဲ့ကြတော့မဲ့လေးပါခိုလေးပါမဲ့လေးပါကြတော့သောတာပတိမဲ့ဂာမိမဲ့နာယိမဲ့ဓာတ်မဲ့အဲဒီမှာမဲ့ခင်၈ပါးအဲဒီမဲ့ခင်၈ပါးထဲမှာသမာဓိမဲ့ခင်နဲ့ပညာမဲ့ခင်ကတော့ဒီလိုပါပဲ၃ပါးနဲ့၂ပါးနဲ့အလုံး၅ပါးပါပဲအဲသမာဝါစာသမာဓိသမာဇီဝတွေလည်းအပြည့်နဲ့ပါတယ်အပြည့်နဲ့မှာစေတသိက်တွေကိုပါတယ်ဆိုပြီးတော့ကျမ်းဂန်တွေကသိစာပြတယ်ဒါပေမဲ့လို့အဲ့ဒီခါကာလမှာ နိဗ္ဗာန်ကိုအာရုံပြုဖြစ်တဲ့အခါကာလမှာမိစ္ဆာဝါစာမကျင်ဆောင်တဲ့အနေမျိုးတို့ဘာလို့ဒီလိုတော့စိတ်ကူးတွေမဖြစ်နိုင်ပါဘူးမိစ္ဆာကမ္မန္တမှာကျင်ဆောင်တဲ့အနေမျိုးတွေစိတ်ကူးတွေလည်းမဖြစ်နိုင်ဘူးမိစ္ဆာအာဇီဝမှာကျင်ဆောင်တဲ့အနေမျိုးတွေစိတ်ကူးတွေမဖြစ်နိုင်ပါဘူးအဲမဲ့လို့အဲဒီနိဗ္ဗာန်အာရုံပြုဖြစ်ကြတဲ့ကမိစ္ဆာဝါစာမိစ္ဆာကမ္မန္တမိစ္ဆာအာဇီဝတွေလည်းကျင်းသွားတယ်မတော်မှုအကုသိုလ်တွေသူဘယ်တော့မှပြုတော့လုံးလုံးကျင်းသွားတယ်ဒါကြောင့်မို့အဲဒီလိုကျင်းတာနဲ့ သီလမဂ်ခင်တွေလည်းပဲဒီအရိယာမဂ်ခင်ထဲမှာမက်မဂ်ခင်တရားထဲမှာပါတယ်ဆိုပြီးတော့စေသိမ့်နဲ့တကွာယူရပါတယ်ဝိပဿနာရှုတဲ့ခါကာလတော့အဲဒီလိုပါတယ်လို့ကျမ်းဂန်တွေကဆိုထားတာတော့မရှိဘူးဒါပေမဲ့လို့ပါဠိတော်တွေကြည့်ရတာကတော့အဲဒီတော့မှဝိပဿနာရှုရတယ်မဂ်ခင်ရှိပါလို့ပဲပြပြထားတယ်ပြီးတော့နိဗ္ဗာန်အာရုံပြုဖြစ်တဲ့အခါမှာမတော်မတင်တဲ့ကြောဆုံမှုပြုမှုတွေကင်းတယ်လို့ပဲ ရှုမှတ်တိုင်းရှုမှတ်တိုင်းမတော်မသင့်ပြောမှုပြုမှုတွေကင်းနေလို့ဒါတွေဟာသီလမဲ့ခင်တွေလည်းပါဝင်တယ်လို့အဲဒီလိုပြောမယ်ဆိုပြောသင့်ပါပဲသင်လည်းသင်ပါပဲအဲဒါကြောင့်ဒီဟာလေးနားလည်အောင်လို့ယင်းသီလမဲ့ခင်သုံးပါးသည်သီလဆောက်တည်ခြင်းသုံးကြဲကပြည့်စုံလာခဲ့ပြီတရားအထုတဲ့ပုဂ္ဂိုလ်တွေမှာသီလဆောက်တည်ရပြည့်စုံလာတာတရားတော်အာမထုရတယ်အဲဒီတည်းကသူကမတော်တာတွေမပြုဘူး ထို့ဖြစ်၍ရှုမှတ်ခိုင်းနိုင်လဲမဲခင်စစ်ပါလုံးဖြစ်ပွားသည်ဟုသိရသည်ဒါကြောင့်သီလဆောက်တည်ရုံနဲ့မတော်တာတွေမပြုဘဲနဲ့ကင်းနေတာနဲ့သီလပြည့်စုံတယ်လို့မဲခင်စစ်ပါအဲသီလမဲခင်တွေပြည့်စုံနေတယ်လို့ပဲရှုမှတ်နေတဲ့အခါသူကသာပြီးတော့ကင်းနေတာပဲမရှုမှတ်တဲ့ပုဂ္ဂိုလ်ကအခုကင်းမယ်တော့ကြကင်းညီမကင်းတာရှုမှတ်နေတဲ့ပုဂ္ဂိုလ်ကကင်းတယ်ဒါကြောင့်မို့ရှုမှတ်ခိုက်နိုင်လဲမဲခင်စစ်ပါလုံးဖြစ်ပွားသည်ဟုသိရမဲခင်စစ်ပါလုံး ဖြစ်ပွားတယ်အဲသမာဓိဋ္ဌိသမာသမာဓိဋ္ဌိသမာသမာဓိဋ္ဌိသမာသင်္ကပ္ပသမာဝဇ္ဇသမာကမ္မနာသမာဇီဝအာစသည်အလုံးပေါ်တဲ့မဂ္ဂင်၈ပါးလုံးအဲဒီသီလမဂ္ဂင်တွေလည်းပြည့်စုံတယ်တော့သိရပြီသိနိုင်ပြီအရိယာဖြစ်သောအရိယာမဲ့ဖြစ်သောအခါမဂ္ဂင်တရားမဂ္ဂင်တရားကို အရိယာမဲ့ဖြစ်သောကမဲ့ခင်တရားကိုဆိုတာမဲ့ခင်တရားစုပေါ့ဟိုကိုကကာနဲ့မဟုတ်ဘူးမိမိကိုမျိုးလူလည်းမဟုတ်ဘူးသူကတရားကိုဆိုတာတရားတရားစိတ်တရားအင်္ဂါပေါ့လေမဲ့ခင်တရားအင်္ဂါစိတ်ပိုင်းအဲအဲ့ဒီအားလုံးလည်းမဂ္ဂင်7ပါးတရားလုံးပြည့်စုံနေပြီမှားရမည်မှားသားရမည်ဒါပါပဲအဲ့ဒါလေးတစ်ခေါက်ဆိုရတော့လိုက်ဆိုရ ယင်းသီလမကင်သုံးပါးသည်သီလဆောက်တည်သီလဆောက်တည်ရှင်သုံးကြဲကပြည့်စုံလာခဲ့သည်သို့ဖြစ်၍ကျွမခိုင်နိုင်လေမကင်ရှိပါလုံးဖြစ်ပွားသည်ဟုသိရသည် တယ်မဂ္ဂင်7ပါးဘာဝေဒဗံပွားစီရမယ်လို့ဟောဗာရိယဆိုတာကိုမေတ္တာသစ္စာဘာဝေဒဗံလေးနာမှာငါးသစ္စာပွားစီရမယ်ဆိုမဂ္ဂင်7ပါးကိုပြောတာအဲဒီတော့သီလဆောက်တည်ယုံနဲ့လည်းပဲသီလမဂ္ဂင်တွေတော့ပါနေဟိုဟာတွေကတော့သင်ရှားပါပဲသမာဓိမဂ္ဂင်နဲ့ပညာမဂ္ဂင်ကတော့ငါးပါးကတော့သင်ရှားတယ်သီလမဂ္ဂင်ကမသင်ရှားဘူးဒါပေမဲ့လို့သီလဆောက်တည်တွေကပြည့်စုံလာတော့သီလဆောက်တည်ပြီးတဲ့နောက် တရားအထုတ်နေတဲ့ကပိုပြည့်စုံတာပေါ့ဒါကြောင့်မို့ယင်းသီလယင်းသီလမဲ့ခင်သုံးပါးဒီသီလဆောက်ကြည့်ကျင့်သုံးကြတဲ့ကပြည့်စုံလာခဲ့ပါသည်ပြည့်စုံလာခဲ့တယ်တို့ပြည့်ပြီဆိုထိုးကြောင်းပါပဲရှုမှတ်ခိုင်းနိုင်လဲမဲ့ခင်၈ပါးလုံးဖြစ်ပွားသည်ကိုသိရဒါကြောင့်မို့ရှုမှတ်တိုင်းရှုမှတ်တိုင်းနဲ့မဲ့ခင်၈ပါးလုံးပြည့်စုံတယ်လို့မှတ်ရမှာပဲမဲ့ခင်၅ပါးတယ်မဟုတ်ဘူးအဲမဲ့ခင်၈ပါးလုံးပြည့်စုံတာအဲ့ဒါသိရမယ် ဆိုရမယ်အရိယာမေဖြစ်သောအခါမေခင်တည်းကိုအာလုံးပြည့်စုံသည်ဟုမှတ်သားရသည်အရိယာမေဖြစ်သောအခါမေခင်တည်းကိုအာလုံးပြည့်စုံသည်ဟုမှတ်သားရသည်ဟောသောတာပတိမေ အရာဂါမိမဲ့အနာဂါမိမဲ့အရဟတမဲ့အဲဒီမဲ့လေးပါမဲ့မဲ့ဖြစ်တဲ့ခါကာလမှာမဲ့ခင်တွေဟာမဲ့ခင်တရားကိုယ်တွေရှစ်ပါးလုံးအားလုံးပြည့်စုံတဲ့စေတသိက်နဲ့တကွပေါ်ရစာစာတတ်တဲ့ပုဂ္ဂိုလ်တွေတော့ခုနပြောတဲ့စေတသိက်တွေရှိတယ်။ဓမ္မဝါယမစေတသိက်ဓမ္မသတိစေတသိက်ဓမ္မသမာဓိကလည်းဓမ္မာဓိစေတသိက်ပြီးတော့ဓမ္မာဒိဋ္ဌိကလည်းဉာဏ်စေတသိက်ဓမ္မသင်္ကပ္ပကလည်းသင်္ကပ္ပစေတသိက် အဲဒီ၅ပါးကတော့ထင်ရှားပါတယ်သမာဝါစာသမာကမ္မရသမာဓိဝါစာသီလနိုင်ငံ၃ပါးအဲ့ဒါလည်းစိတ်စိတ်ကလေး၃ခုပဲအဲ့ဒါလောကီမှာတော့သီလဆောက်တင်နေရင်မတော်မတင်တာတွေမပြောဘဲနေတဲ့အခါသမာဝါစာပြည့်စုံတယ်လို့ဆိုရတယ်သမာကမ္မရသမာဓိဝါပြည့်စုံတယ်လို့မဆိုရဘူးမတော်မတင်တာတွေမပြုတဲ့အခါကလည်းသမာကမ္မရပြည့်စုံတယ်လို့ဆိုရတယ်သမာသမာဝါစာသမာအာဇီဝပြည့်စုံတယ်လို့မဆိုရဘူးအဲ့ဒါဒီစေရဏဒီစေသိပြည့်စုံတယ်လို့မဆိုရဘူး သမာအာဇီဝခေါ်တဲ့မတရားသဖြင့်တည်မွေးမှုတွေကင်းနေတဲ့အခါမှာသမာဝါစာစေတသိက်၊သမာကာမနာစေတသိက်ဖြစ်နေတယ်လို့မဆိုရဘူး။သမာအာဇီဝစေတသိက်တစ်ခုတည်းပဲဒီပဲဖြစ်တယ်လို့ဆိုရ။ဒါကသီလဆောက်ကြည့်တဲ့အခါသီလကျင့်တဲ့အခါကာလတွေမှာဝိပဿနာရှုတဲ့အခါတော့အဲ့ဒါတွေအကုန်လုံးစေတသိက်နေရာချင်းတော့မပါဘူး။အဲဒီဓမ္မတရားတွေအားလုံးကျမ်းဂန်တွေကအဲဒီစေတသိက်နေရာချင်းဝိပဿနာစိတ်တွေဖြစ်တဲ့အခါကာလမှာ သီလမဲ့ခင်နဲ့ဆန်တဲ့စိတ်စိတ်တွေပါတယ်လို့စိတ်စိတ်တွေမရှိဘူး။ဒါမှမဟုတ်အရိယာမဲ့ဖြစ်တဲ့အခါကျတော့အဲ့ဒါတွေအကုန်ပါတယ်။အရိယာမဲ့ဖြစ်သောအခါမဲ့ခင်တရားကိုအာလုံးပြည့်စုံပြီဟုမှတ်သားရသည်မှတ်သားရတာသူ။ကျမ်းဂန်တွေကကိုတိကျပြထားတာကပါဠိတော်ရောဟိုတင်အဘိဓမ္မာပါဠိတော်သက္ကရာတွေရောဒီပါရောအလုံးပြည့်စုံပြတာ။အဲ့ဒီစိတ်စိတ်တွေဒါပဲမဲ့လို့တရားစဉ်းစားကြည့်လို့ရှိရင် မက်ဖြစ်တဲ့ခါကာလမှာမိစ္ဆာဝါစာမှာကျင်ဆောင်တဲ့အနေမိစ္ဆာကာမတမှာကျင်ဆောင်တဲ့အနေမိစ္ဆာအာဇီဝမှာကျင်ဆောင်တဲ့အနေအဲဒီတော့မကောင်းတာတွေမှာကျင်ဆောင်တဲ့အနေတော့မပါဘူးမပါပေမဲ့လို့သောတာပတိမဲ့ဖြစ်လို့ရှိရင်အဲဒီမကောင်းတာတွေမပြုတော့ဘူးဒီခါလေးကင်းသွားတယ်ဒါလည်းမို့အဲဒီအရိယာမဲ့ဖြစ်တဲ့ခါလည်းမဂ္ဂင်တရားကိုယ်တွေသီလမဂ္ဂင်တွေရောအကုန်လုံး၈ပါးလုံးအပြည့်စုံဖြစ်တယ်လို့မှတ်သားရတယ် မှတ်သားရမယ်လို့ခွန်ကြီးကပြောတာမဟုတ်ဘူးမှတ်သားရတာမှတ်ကိုမှတ်သားရတာဆိုကျမ်းဂန်တွေကပြတာမှတ်လို့ကုန်ပြီမှတ်ကိုမှတ်သားရအဲ့ဒီနည်းအတိုင်းပဲဝိပဿနာရှုတဲ့အခါလည်းပဲရှုတိုင်းရှုတိုင်းဟာမတော်မတရားပြောတာလည်းကင်းနေတယ်မတော်မတရားပြုတာလည်းကင်းနေတယ်မတော်မတရားအသင်မွေးမှုဒါတွေလည်းကင်းနေတယ်ပြီးတော့သီလမဂ်ကင်၃ပါးလည်းပဲ ပြည့်စုံနေတယ်လို့မှတ်ရမှာမဂ္ဂင်၈ပါးလို့မှတ်တိုင်းမှတ်တဲ့မဂ္ဂင်၈ပါးပြည့်စုံတယ်အဲ့ဒါနားလည်ဖို့ပါပဲအဲ့ဒါရေးကြည့်တယ်မဂ္ဂင်၈ပါးမရှိရင်တဲ့ကိလေသာငြိမ်းတဲ့သောတာပန်စသည်မဖြစ်နိုင်ဘူးတဲ့အဲ့ဒါကတော့အဲ့ဒါကတော့မြတ်စွာဘုရားရဲ့ပရိနိဗ္ဗာန်ဆံဃာနည်းမှာရှင်သူပါဒကိုဟောထားပါတယ် ယသမိန်ခောသုပါဒဓမ္မဝိနည်းအရောချိန်တော်မြောနာဝပါလဝတိသမဏောဝိတ္တနာဝါလတိဒုတိယဝိတ္တသမဏနာဝိတ္တတိယဝိတ္တသမဏနာဝါလတိသရတော်ဝိတ္တသမဏနာဝါလတိစသည်ဖြင့်ဟောတာအဲ့ဒါဘုညာဆောင်မှုတွေရေးထားတယ်။ငခင်ရှိပြာမရှိရာကိလေသာငြိမ်းလို့မရှိဘူး။ငခင်ရှိပြာမရှိတဲ့ဘာသာရေးသာသနာရေးတွေမှာကိလေသာငြိမ်းတဲ့ပုဂ္ဂိုလ်မရှိဘူး။ဘုရားသာသနာကျင့်တဲ့မှာဆိုလုံးလုံးမရှိဘူး။ဘုရားသာသနာတွင်မှာလည်းငခင်ရှိပါပွားများခြင်းမရှိလို့ရှိရင်တော့ သောတာပန်လည်းမဖြစ်နိုင်ဘူးသဒ္ဒါကအနာကညာနာလည်းမဖြစ်နိုင်ဘူးဆိုတာအဲဒီကမြတ်စွာဘုရားဟောတော့တာထင်ရှားတယ်အဲဒါကိုဘုန်းကြီးကဆောင်းမုန်းနဲ့ခဏခဏဟောနေတာပါမကင်စေပြာမရှိရာကိလေသာငြိမ်းသူသောတာပန်သဒ္ဒါအနာကညာနာမရှိဘူးမကင်စေပြာရှိရာမှာကိလေသာငြိမ်းသူရှိနိုင်ပေမကင်စေပြာရှိလို့ရှိရင်မြတ်စွာဘုရားဟောတော်မူတဲ့အတိုင်းနဂိရှိဖျားကိုပွားများနေလို့ရှိရင်ကိလေသာငြိမ်းတဲ့သောတာပန်လည်းဖြစ်နိုင်တယ်သဒ္ဒါကနာညာနာလည်းဖြစ်နိုင်တယ် အဲ့ဒါအခုဒီရှုမှတ်နေလို့ရှိရင်မဂ္ဂင်7ပါးတွေပါဝင်နေတာပဲသမာဝါယမအထုတာလည်းရှိတာသမာသတိမှားရတယ်လည်းရှိတာသမာသမာဓိစိတ်ကြည်တယ်လည်းရှိတာသမာသင်္ကပ္ပအမှန်သိအောင်လို့စဉ်းညွတ်ပေးမှုလည်းရှိတာသမာဓိထိအမှန်မြင်တာလည်းရှိတာအဲ့ဒီမဂ္ဂင်5ပါးကစေတသိက်5ပါးထင်ရှားတယ်အဲ့ဒီ5ပါးဖြစ်တိုင်းဖြစ်တိုင်းကလည်းပဲမိစ္ဆာဝါစာကကင်းတယ်မိစ္ဆာကမ္မန္တာကကင်းတယ်မိစ္ဆာအာဇီဝကကင်းတယ်ဆိုတော့သီလမဂ္ဂင်တွေလည်းပြည့်စုံတယ်ဆိုတဲ့အဓိပ္ပာယ်ပါပါတယ် အဲ့ဒါနားလည်ရအောင်လို့ဘုညာဒီဥစ္စာတွေကိုသိထားပါလားပေါ်တိုင်းရှုကမေတ္တာကောင်းစွာပြည့်စုံစေရသည်အဲဒီတော့အရိယာမဂ်ကင်မေဃသစ္စာဖြစ်စေရမယ်ဆိုတာဘယ်လိုဖြစ်စေရမှာလဲပေါ်တိုင်းရှုဟာမြင်မှုပေါ်တိုင်းကြားမှုပေါ်တိုင်းနာမှုစားသိမှုတွေ့ထိမှုစိတ်ကူးစဉ်းစားကြံပြီးမှုယုံနာတရားတွေပေါ်တိုင်းပေါ်တိုင်းရှုပြီးတော့မေတ္တာသောတာပတ္တိမေတ္ ဖြစ်စေရမယ်သောတာပတ္တိနဲ့ဆိုမဂ္ဂင်၈ပါးကိုဖြစ်စေရမယ်ဆိုတာအောက်ဖြစ်ဆုံးဗေဒတနိုင်လို့ရှိရင်သရာမိမဲ့အနာမိမဲ့အရဟတမဲ့အဲ့ဒါတွေလည်းပဲဒီလိုပဲပေါ်တိုင်းရှုပြီးတော့ဖြစ်စေရမှာပါပဲအဲ့ဒါတွေတော့မရေးပါဘူးလူရင်းသောတာပတ္တိမဲ့လို့ဆိုရင်တော့ပါပြီဆိုပြီးဆင်းရဲဒီတွေမဲ့ရထားပါပေါ်တိုင်းရှုပါဖြစ်စေရမယ်မဲ့သောတာသောတာပတ္တိမဲ့မဂ္ဂင်၈ပါးတရားဖြစ်စေရမယ်ရှုတိုင်းရှုတိုင်းကတော့ သောတာပတိမဲ့မဟုတ်သေးဘူးဝိပဿနာမဲ့တွေပဲအဲဒါလည်းမဲ့ခင်၅ပါးကစေတသိက်၅ပါးထင်ရှားတယ်အဲသီလမဲ့ခင်တွေကတော့မိစ္ဆာမိစ္ဆာအကျင့်တွေကင်းတဲ့နေရာကသီလမဲ့ခင်ပုံမှန်လည်းပါဝင်နေတဲ့ယူရတယ်မဲ့ခင်ဖြစ်ပါတော့အတိုင်းမှတဲ့မဲ့ခင်ဖြစ်ပါတယ်ပွားများအဲဒီမဲ့ခင်ဖြစ်ပါတွေဝိပဿနာရှိပြီးပွားများခြင်းဖြင့်ဝိပဿနာဉာဏ်ရှင်းတဲ့ခါကာလကြတော့သောတာပတိမဲ့ရှိဥစွာစဖြစ်တာကို အဲသောတာပန်ဖြစ်တော့သောတာပန်ကလည်းဆက်ပြီးတော့ဝိပဿနာရှုဝိပဿနာမဲ့ခင်ကြီးပွားရင်းနဲ့ရာမိမဲ့ရောက်ရာမိသာနာဖြစ်ပြီးတဲ့ပုဂ္ဂိုလ်ကလည်းအနာမိမဲ့ဆိုတာအနာဖြစ်ပြီးတဲ့ပုဂ္ဂိုလ်ကလည်းဝိပဿနာရှုရင်းနဲ့ပဲအရဟတမဲ့ဆိုတဲ့မဲ့ခင်ရှိပါဖြစ်ပြီးတော့ဉာဏ်နာဖြစ်တာအဲဒီနည်းတိုင်းအားထုတ်ရတယ်ဆိုတာနားလည်အောင်လို့ဘုန်းကြီးဆောင်းမုတ်တွေပြီးအမှန်ကောင်းပါလေဒီစာသိပြည့်စုံတယ်ဒါဘယ်လိုဖြစ်ဖြစ်ဖတ်ရင်သဘောကျမှာပဲလေကဲနောက်ဆုံးလေးဆိုပြီးဒီဟာသိရမယ် ပေါ်တိုင်းရှုကာပေါ်တိုင်းရှုကာမဲ့သောတာမဲ့သောတာကောင်းစွာပြည့်စုံစေရမည်ကောင်းစွာပြည့်စုံစေရမည်ပေါ်တိုင်းရှုကာ စေကုသနာကြံစည်မှုပေါ်တိုင်းယုံနာနေပေါ်တိုင်းပေါ်တိုင်းခုရှုနေရတာတွေပဲသူယောဂီအဲ့တော့ရှုပြီးတော့မေသောတာသောတာပတိမေဆိုတဲ့မေခင်ဖြစ်စရာမယ်ရှုတိုင်းရှုတိုင်းကလည်းဝိပဿနာမေခင်တွေဖြစ်ပြီးတော့အရိယာမေခင်ရောက်အောင်ပါအဲထို့အတူပဲတတ်နိုင်လို့ရှိရင်တော့ဝိပဿနာမေခင်ရှုပြီးသရာမင်းမဲ့နာမင်းမဲ့အရဟတမေတွေလည်းရောက်အောင်အာထေရမီမေဃသစ္စာဘာဝေတဗံဆိုတဲ့ ပါဠိအရာအဲဒီတိုင်းအထောက်အမယ်ဆိုတာနားလည်တော့ပါပြီဒုဖြစ်သောကြောင့်မြတ်စွာဘုရားဓမ္မစကြာဒုက္ခစပြီးဟောတဲ့အတိုင်းဒုက္ခသစ္စာပိုင်းခြားရသိရမည်သမှုရာသစ္စာကိုပယ်ရမည်နေရာသစ္စာမြင်မှပြုရမည်မေဃသစ္စာပွားစေရမည်လို့ဟောထားတဲ့အတိုင်းဒုက္ခသစ္စာကိုမှန်ကန်စွာသိရအောင်ရှုခြင်းသမှုရာသစ္စာပယ်နိုင်အောင်ရှုခြင်းအဲနေရာသစ္စာနောက်ဆုံးချက်မြင်မှပြုနိုင်အောင်လို့ရှုခြင်း မေဃသစ္စာမဂ္ဂင်၈ပါးကြမိမိတဏ္ဍာဖြစ်ပြီးနောက်ဆုံးအရိယမဂ္ဂင်ဖြစ်အောင်ရှုခြင်းဖြင့်မညာဖွညာနိဗ္ဗာန်ဖြင့်မညာဖွညာဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။